ယေရှုရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌6ရက်3လ69ခုနှစ်စခန်းဖွင့်ပွဲတွင်ဟောကြားတော်မူသောတရားတော်မိမိကဘလောက်ဘလောက်လုပ်မယ်လို့အာယုံပြုထားရင်လည်းမိမိအာယုံပြုအတိုင်းဖြစ်ပါစေဟုတ်ကဲ့လားမှန်ပါပါမိမိတို့နှစ်သက်တာနဲ့အဋ္ဌာန်ယူပါအဲ့တော့တို့ ဒီချိန်ကစားပြီးဒီစခန်းကမထွက်မချင်းတိလရှိနေတယ်လို့မှတ်ပါဟုတ်ကလားဗျာတိလနဲ့ရှိနေသည်ဘာဖြစ်လို့တော့ဟိုတမာရီပညာသွားခြင်းနဲ့ပုဂ္ဂိုလ်ဒီတိလအခြေခံမပါဘဲနဲ့မရနိုင်လို့ဟုတ်ကလားဗျာတို့တစ်ဖက်ကလည်းပဲပါရမီ7ပါးထဲမှာအဋိဋ္ဌံပါရမီပါသေးတယ်ဟင် အဲ့တော့ပါရမီ10ပါးပြည့်စုံမှတို့နိဗ္ဗာန်ဝင်ရမယ်ဆိုတော့အတိတ်တံပါရမီလည်းလူသေးလို့ပါဟုတ်ကလားလားဟင်ဟင်ပါရမီ10ပါးထဲမှာအတိတ်တံလည်းပါသေးတယ်ဗျအဲ့တော့တို့အတိတ်တံပါရမီလည်းပြည့်မြောက်လေအောင်ဟုတ်ကလားဗျမိမိတို့တက်မဲ့သိက္ခာပင်ကိုလည်းအခြေခံလှေကခုံဖြစ်တဲ့ဟောသီလလည်းအတိတ်တံလည်းယူပြီးသားဖြစ်အောင် ဟုတ်ကလားဗျာအဲတော့ပြီးတဲ့ကာလကြတော့တို့ရွာတဲ့ကြတော့ဒါနပြူတိုင်းပြူတိုင်းဒါနရဲ့အကျိုးပေးဖြစ်တဲ့လူပုံနာပုံမှာကာမသိသိခံစားတဲ့အခါနှောက်တကင်းအောင်ကာမသီလဖြစ်တဲ့၅ပါးကိုယူရသည်ဟုတ်ကလားဗျာတို့အဲ့ဒီကာမနဲ့ဟိုဒါနအကြောင်းပြု၍ဟိုပြုကျင့်တဲ့အမှုတွေပြီး ဟိုမမြတ်သောမှုထင်တယ်ဟဲ့ဟင်မမြတ်သောမှုတွေပဲဒါနအကျိုးပေးသည်မမြတ်သောအကျိုးပေးတွေပဲထင်တယ်ဟဲ့ဟင်ဘာဖြစ်လို့တော့ဒါနပြုတော့ငါတဲ့ကသူတစ်ပါးနဲ့ပေါင်ပြုရလို့အကျိုးပေးတော့တဲ့သူတစ်ပါးနဲ့ပေါင်ပြီးမမြတ်တာတွေလောက်ရမှာဗျာဟုတ်ကလားဗျာဒါမို့တို့ဥပုံနဲ့ဥပုံနဲ့တာမန်ဆိုတော့ဇမတိလာဖြစ်တဲ့၈ပါးကိုပါ ဟုတ်ကလားဗျာတို့ဖို့ဒီသခန်းကြတော့ဗြမသီလမဟုတ်ဘူးအရိယာငွေဝင်ကနေအရိယာသာထေရောက်အောင်ဟိုကျင့်ရမယ်ဟိုသခန်းဖြစ်တဲ့အတွက်အရိယာသီလဖြစ်တဲ့တို့ဖယ်ပါပေးပါနော်ဟုတ်ကလားဗျာဒါကြတော့အရိယာသီလလို့မှတ်ချက်ချခဲ့ဟုတ်ကလားဗျာအခုတို့ဒီမှာမှတ်နေတဲ့အချိန်ကအဲ့ဒါအရိယာသာသာတွေဖြစ်တာတဲ့ဟဲ့ဟိဟဲ့ဒီအရိယာသာသာကနေ ကိလေသာကိုတစ်ချက်မှတ်လို့ရှိရင်ဟိုတွေးကောတွေးတာလေးသိလာလားဟင်စိတ်ပြီးအာယုံတစ်ပါးကိုပြေးတာသေးသလားပြေးတယ်ပြေးတာကိုတွေးလည်းမတွေးတာဘူးဒါရင်တစ်ချက်မှရင်တစ်ချက်ကိလေသာအကြောင်းတတ်နေတာတဲ့နဲ့ဟဲ့ဒါအရိယာတဲ့နဲ့ဟဲ့ဟုတ်ကလားအဲ့ဒီဒါအရိယာငွယ်တဲ့တော့ဝင်နေပြီတဲ့နဲ့အရိယာသာမဖြစ်သေးတာအရိယာငွယ်ဝင်တော့ဖြစ်နေပြီဟုတ်ကလားဗျာဟင်ဒီတဲ့များ တို့ဟိုတတာခန္ဓာဝရိယတွေကောင်းလို့မိမိတို့ရှိတဲ့အစွဲတွေကိုဖြတ်တောက်နိုင်ရင်တော့တို့အရိယသာထဲထိရောက်မှာတဲ့ဟဲ့အဲ့လောက်ဒီဥတီတဲ့အတွက်တို့ဆယ်ပါးသီလပေးပါနော်သဘောပေါက်ခဲ့လားတော့ကိုယူတဲ့သီလကဘာသီလဆိုတာမသိမှာသို့လို့ပြောတာဗျာကဲလိုက်ဖို့တို့အာပန္တိတေတရဏေနသဟဓာတာ ဟာထတိဓမ္မယာသာမိအနုခံကတဝါသီလံတေထနေပန္တိဒုတိယံပိအဟံပန္တိဧသရဏိနာဘာသာဘာဟာထတိလံဓမ္မယာသာမိအနုခံကတဝါ သီလံဒေထနိဗ္ဗာန်တေသတိယံပိအဟံဗန္တေစေတရဏိနာသာဓာတာဟာထသီလံသမယာပါမိအနုခံကတဝါသီလံဒေထနိဗ္ဗာန်တေယာမဟာဝတ္တမေတံဝရေထာ နမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတာနမောတတ มิอังอันตรนังคิสามิตุติยามปิพุทธันตรนังคิสามิตุติยามปิธรรมันตรนังคิสามิตุติยามปิสังฆันตรนังคิสามิตุติยามปิโพธันตรนัง တိယံဘိဗုဒ္ဓံတရဏံဂိသာမိတာတိယံဘိဓမ္မံတရဏံဂိသာမိတာတိယံဘိသံဃံတရဏံဂိသာမိတာတိယံဘိဗုဒ္ဓံတရဏံဂိသာမိတာတိယံဘိဓမ္မံတရဏံဂိသာမိတာတိယံဘိသံဃံတရဏံဂိသာမိတေတရဏကမနာမဟာပရိပုဏ္ဏ อานาติปาตาเวรามณีติขาพังสมาธิยามิอาเทนาทานาเวรามณีติขาพังสมาธิยามิอาพิมมาปริยาเวรามณีติขาพังสมาธิยามิอา မုသာဝါရာဝိရမဏိတေခာဗြဟ္မသမာတိယာမိပုရာမေရယမစ္ဆပမာဒဌာနာဝိရမဏိတေခာဗြဟ္မသမာတိယာမိဝိကာလဘောဓနာဝိရမဏိတေခာဗြဟ္မသမာတိယာမိဝိကာလဘော မေဖာဒီတာဝါရိတာဝိတုကသာသနာတို့တိခါဘုတ်တပုတ်တွေယူတဲ့ခါကျတော့ဓတနာလို့မဆိုအောင်ဓတနာဟုတ်ကလားလားတို့ဖြည့်တိခါဘုတ်နဲ့တွဲတဲ့ခါကျတော့ဓတနာကိုယ်အောင်လည်းမှတ်တာလို့ဟင်ဟုတ်ကလားဒီသူ့ကိုသိက္ခာပုဒ်တစ်ခုဖြစ်နေခွဲဆိုရင်ဓာတနာ ရေးချလိုက်ပါစေကြားလိုက်ထို့နေသာဂီတာဝါရီတာဝိတုကာသာသနာဝိရမဏိတေကာရံသမာရိယာမိမာလာကန္တဝိလီပနာသာရဏမန္တနာ

တိဓမ္မေပုံညာမေခဖလာညာနာတာသစ္စယောဟောတုမေဘုရားတပည့်တော်ဘုရားတပည့်တော်မာဤဣဒံပုံညာဣဒံပုံညာ ယခုပေါတိယသောပရဏဂုံသုံးပါးနှင့်ခေပါသောသီလကုသိုလ်သည်မေဃဖလညာနာတာမေညာပူညာအားေသယောကျေးဇူးပြုတတ်သောအကြောင်းအထောက်ပံ့သည်ဟောတုဟော ဖြစ်ပါစေတာတေတတေတရဏေနာတရဏဂုံသုံးပါးနဲ့ဘာဟာတကွဂဟတာတိလံလူရု၆တီအားတော့ဖေပါတော့တိလာတော့ငါကိုတာရုကံကတဝါကောင်းစွာခံယူတော့တိကြပြီး၍ဓမ္မံတရဏဂုံသုံးပါးနဲ့တကွဖေပါတော့ခြင်းကိုသိက္ခာပုဒ်တော်များကိုအပမာဒေနမမိတ်မလျော့မပေါ့မသာတော့တတိတရားဖြင့် တံပါရီဓမညူမချောက်မကျူးမပေါက်မပြောက်ကြရအောင်ကောင်းစွာဆောက်တည်ဆောင်ထိန်နိုင်ကြပါစေသူအခုဟောမဲ့တရားကြတော့အလုတ်ပြီးတရားလို့သုံးတာကြဗျအလုတ်ပြီးတရားဆိုတာအလုတ်လုတ်ဖို့ပြီးတဲ့တရားကိုဆိုလိုသည် ဟုတ်ကလားဗျာဟိုအပြင်းပြေနားထောင်တဲ့တရားအပြင်းပြေဟောတဲ့တရားမဟုတ်ဘူးလို့ဆိုလို့ဒီဟုတ်ကလားဗျာအဲ့ဒါကိုအလုတ်ပေးတရားလို့ဟင်အဲ့တော့အလုတ်ပေးတရားဆိုဒီမှာတို့ပြောလို့ရှိရင်တော့ဟိုတစ်တစ်ခုမှာတစ်တတစ်ခုမှာစစ်ထွက်ခါမျိုးကိုတတ်ထွက်မင်ကုန်ပေးတာ ਨੇ အတူတူပဲဟင်အဲ့ဒီတတ်ထွက်မင်ကုန်ပေးတာဒီဟိုတိုက်ရတော့မဲ့ စေ့အတွက်ကိုအရေးအငွေ့များဟင်ပြောပြတာထင်တယ်ဟဲ့ဟုတ်ပါဗျာဟုတ်ကလားစေ့ဖြစ်လို့ရှိရင်တော့စေ့တွေးကြွအောင်ဟောတာလည်းရှိနိုင်တယ်ဟုတ်ကလားဗျာမှန်ပါဗျာဟင်ဟင်တတိတွေထက်လာအောင်ဟောတာလည်းရှိဟုတ်ကလားဗျာမှန်ပါဟင်ယုံကြည်ချက်တွေပြင်းထန်လာအောင်ဟောတာလည်းရှိဒါကစေ့မှာလေဟုတ်ကလားတို့လည်းစေ့တရမှာပဲတို့တရမှာတော့ကိလေသာစေ့တယ်ဟဲ့ ဟုတ်ကလားသူအပြင်စစ်ကတော့တတိုင်းပြည်နဲ့တတိုင်းပြည်လည်းဖြစ်နေတယ်ထင်တယ်သို့မဟုတ်တနေနဲ့တနေရောဒုစစ်ကတော့ကိုယ်ခန္ဓာထဲမှာတင်တယ်ဗျာဟင်ကိုယ်ခန္ဓာထဲမှာတင်တက်ရမှာဗျာအဲ့တော့ဘာတော့များအိမ်တွင်သားချင်းတက်ရမယ်စိတ်ထင်တယ်ဟင်အိမ်တွင်သားချင်းဆိုတော့ဘယ်နဲ့လို့လက်မလင်မရမလားဟင်အိမ်တွင်သားချင်းတက်ရမှာဗျာလက်လင်မရတာခင်ဗျားတို့ဟင် လက်မလင်ခင်ဗျားတို့မရဘူးဟုတ်ကလားဗျာကိုကကိုလက်ချက်ဥမာရမှတင်တယ်ဟင်အိမ်ငွေသားချင်းဖြစ်တဲ့အတွက်တတိချလို့ရသလားဗျာဟင်စာစာသွားသွားနာနာနေနေဟုတ်ကလားအိတ်ထာတောင်တတိချအိမ်လုံးရဘူးဘောင်းဆိုအိမ်ငွေသားချင်းကိုဗျာဟုတ်ကလားဗျာအဲ့တော့တို့အပြင်စစ်နဲ့အတွင်းစစ်ပယ်ကခဲရင်တော့ဟုတ်ကလားဗျာ အဲ့တော့ပေါ့ပေါ်ကြီးမလုံနဲ့ပေါ့ပေါ်ကြီးလုံရင်တို့တိုက်တိုက်အောင်ဖြစ်ဖို့နေနေတာသာသုံးပန့်တောင်ဖြစ်နိုင်ပြီတဲ့ဟင်တို့ဟာရောတိုက်တိုင်းအောင်ဖြစ်မှာလားသုံးပန့်နေဖြစ်မှာလားအော်မဟုတ်ပါမလားဗျာတို့တော့သုံးပန့်နေဖြစ်လိမ့်မယ်ထင်တယ်ဟင်ဟင်ဟင်ဟိုကိုရွာတဲ့တုန်းကတော့စားခြင်းနဲ့ခြင်လေးတွေမွေးထားတာရှိသေးတယ်ထင်တယ်ဟင်အဲ့ဒီခြင်လေးတွေမစားရင်အောင်ပြီး တနေတော့ငါစခန်းကထွက်မှာကွာဆိုတနေတော့သုံးပန်းဖြစ်နေပြီထင်တယ်ဟင်ဟင်ဟင်တနေတော့ချင်းမတတ်နိုင်ရင်ရနိုင်မှာမလားဟဲ့ဟင်ဟင်ကာမကိုမလွှတ်ရင်ဓမ္မမဖြစ်နိုင်ဘူးအဲ့ဒါသိမှထားဟုတ်ကလားဗျာဟင်အဲ့တော့တို့လူပိတရားဟောရမှာဒီအဲ့တော့တို့ဖရာလက်ထက်တို့ငါဟောဗျာညတို့နှစ်နာရီနဲ့လေးနာရီချိန်က ဒါဟိုအထက်ကအရိယာဓမ္မတွေဆင်းလာပြီဘုရားကိုဖူးတဲ့ခါလဲဖူးသဗျာဟင်ဟိုသူတို့မသိတာလဲမေးတဲ့ခါလဲမေးသဗျာဟုတ်ကလားအဲ့ဒါဟိုအရိယာဓမ္မတွေချိန်ဖြစ်တဲ့အတွက်နှစ်နာရီနဲ့လေးနာရီကြည်ပြီးအရိယာချိန်လို့သုံးရတယ်ဗျာဟုတ်ကလားဟင်အရိယာပုဂ္ဂိုလ်ဒီဟိုအာထုတ်တဲ့အတွက်လည်းအရိယာချိန်လို့ထိုးရပါတယ်ဟင်ပြီးတော့အရိယာဓမ္မတွေလာပြီးတော့ဖရာရှင်ကိုဟင် ဥခိုက်တဲ့အချိန်ဖြစ်လို့လေအဲ့ဒီရာချိန်အဲ့ဒီမှာဖရာတပါးတဲ့သတင်းသုံးနေတုန်းဗြမာတပါးဝင်လာတယ်ဝင်လာပြီးတော့ဗာပြောတော့တတ္တိယဝိယဩမထောတရှမနောဝမထကေးတဲ့ဟုတ်ကလားကာမရာဂပဟာနာယတတောဘိက္ခုပရိပသေဒါပါဠိလိုပြောတာလေဟင်ဟင်ဟင်ဟိုဩမထောရင်ဝမှာ ဟုတ်ကလားတတိယဝိယတတိယလှန်ကြီးဖြင့်ဩမထောရင်ဝကိုအစိုက်ခံရတဲ့အခါဟုတ်ကလားပရိပစီမြန်မြန်ကြီးနှုတ်ပြလိုက်တယ်လို့တဲ့ဟုတ်ကလားဗျာကာမရာဂဘာဟာနာယအဲကြိုက်စိတ်ကိုကြိုက်ဆွဲကိုပယ်နှုတ်ခြင်းကလည်းဘိက္ခုရာကနေတတော်ရှုမှလည်းပရိပစီမြန်မြန်ကြီးနှုတ်ရမယ်လို့ဆိုလို့ဗျာဟုတ်ကလားတရှမနောဝမတ်တကေတဲ့ဟုတ်ကလားမတ်တကေခေါင်းကြီးကိုတရှမနော မီးလောင်ခဲ့လို့ရှင်တဲ့ဟုတ်ကလားဟင်ပရိပတိဝိယမြန်မြန်ကြီးပုတ်ချလိုက်တယ်လို့တဲ့ကဟုတ်ကလားဟင်ဘိက္ခုဟိုဘိက္ခုဘိက္ခုဆိုလို့ရှိရင်တို့ဒီသင်္ကန်းဝတ်ကြီးကြီးတဲ့မြင်နေတတ်ပါတယ်မဟုတ်ဘူးကိရိတာတတိနဲ့တတ်နေတာမှမဟုတ်ဘိက္ခုကြီးတဲ့ဟုတ်ကလားဗျာမှန်ပါဗျာဟောပေါ့ယောက်ျားဘိက္ခုမိန်းမဘိက္ခုယာဟန်ဘိက္ခုပဲကွာဟုတ်ကလားတတိနဲ့ဟိုကိလေသာဖြစ်စီးနေတာမှမဟုတ်ဘိက္ခုကြီးတဲ့ထင်တယ်ဒါမှမဟုတ်ဘုရားဟောတဲ့ တရားတော်တွေထဲမှာဘိက္ခဝေပဲပါတယ်တကာကြီးတို့လိုပါလားတကမာကြီးတို့လိုပါပေါင်းဗျာဟုတ်ကလားဗျာအဲ့တော့ဘိက္ခဝေလို့သုံးလိုက်ရင်ငါ့ကိုသုံးတယ်လို့သဘောထားဟုတ်ကလားဗျာတော်တော်ဟိုဘုန်းကြီးတွေပြောတာလို့ထင်နေမှာသုဒ္ဓခဏဟုတ်ကလားဗျာဟင်အဲ့တော့ဘိက္ခုအင်းကိလေသာကိုချိုးဖြက်အဲဖြက်ဖိနေတဲ့ဖရာသားတော်သမီးတော်ပေါ့နေတဲ့တတော်ရှုမှလည်းပြိပစီမြန်မြန်ကြီးကို ဟုတ်ကလားဗျာဟင်ဒီကိုကြိုက်စိတ်နဲ့ကြိုက်ဆွဲလေးကိုပယ်တလိုက်ပါတဲ့ဒါကပြမာကလာပြောတာဗျာဟုတ်ကလားအဲ့တော့ပြမာမင်းကပြောတာကအရှင်ဘုရားအရှင်ဘုရားရဲ့သားတော်သမီးတော်တွေဟာကာမရာဂလို့ခေါ်တဲ့ကြိုက်စိတ်နဲ့ကြိုက်ဆွဲကိုဟိုရင်ဝမှာစံဆူးနေတဲ့ပုဂ္ဂိုလ်ကမြန်မြန်ကြီးနှုတ်တယ်လို့ဟုတ်ကလားခေါင်းကိုမီးလောင်နေတဲ့ပုဂ္ဂိုလ်ကမြန်မြန်ကြီးငိမ့်တတ်တယ်လို့ဒါကိုလည်းတတိနဲ့ရှုမှပြီမြန်မြန်ကြီးငိမ့်တတ်ပါစေဖရာလို့ လာလျှောက်တာဟင်ဟုတ်ကလားဗျာဟောပေါ့ဗျာဖះလာပြီဖះလောက်တာအဲ့တော့ဖះကဟုတ်ဘူးกว่าတယ်ဟင်ဟင်ဖះကဟုတ်သေးဘူးกว่าတယ်အဲ့လိုပြောတယ်ဟင်ထပ်ပြီးတော့ပြောလိုက်တယ်တတ္တိယဝိယဩမထောတယ်တခြားမနောဝမတကေဟုတ်ကလားသက်ကာယဒိဋ္ဌိပါဟာနာယတတော်ဘိက္ခုပရိပသေတဲ့ဒါဖះပြန်ပြင်ပေးတာဟင်ဟင်တို့ရင်ဝမှာ လှန်ဆူးနေရင်ဆူးနေတဲ့လှန်ကိုမြန်မြန်ကြီးဆွဲနှုတ်ပြလိုက်သလိုတဲ့ငါကိုငါဟာငါဥစ္စာကိုဆိုတော့ငါအဆွဲနေတကွအမြင်မှားခြင်းဒိဋ္ဌိကိုလည်းပဲတတိနဲ့ရှုမှပြီးဆွဲနှုတ်ရမှာကွာတဲ့ဒီလိုပြောတာတဲ့ဟုတ်ကလားဟင်ဟင်သူခေါင်းမှာမီးတောက်နေတဲ့ပုဂ္ဂိုလ်ဟာတောက်နေတဲ့ခေါင်းကမဟုတ်မီးတောက်ကြီးကိုကမန်းကတန်းတခါတည်းပုတ်ချလိုက်သလိုတဲ့ဟုတ်ကလား တက္ကရာဒိဋ္ဌိပါဟာနာယငါကူငါဟာငါဥစ္စာနဲ့တကွဆွဲနေတကွဟုတ်ကလားအမြင်မှားနေတဲ့သူတွေကြည့်ဦးမထင်နဲ့ဟိဟင်ဘာတွေညာတွေတုံလို့ထင်တယ်ဟိအဲ့ဒါတွေကိုလည်းပဲတော်ရှုမှတ်လေပြိပစီမြန်မြန်ကြီးဟင်နှင်ချလိုက်ရမယ်တဲ့ဗျဟုတ်ကလားအဲ့တော့ဟိုဗြမာရလျှောက်တာကဟိုကြိုက်စိတ်နဲ့ကြိုက်ဆွဲကိုဟင် မြန်မြန်ကြီးနှုတ်ပယ်ပြစ်ဖို့ကြောက်တယ်ဟဲ့ဖះကမဟုတ်ဘူးငါဆွဲကိုဟင်မြန်မြန်ကြီးနှုတ်ပယ်လိုက်တယ်ဒါပြောတာတဲ့ဟဲ့ဘာဖြစ်လို့တော့ငါဆွဲမှမနှုတ်ဖဲနဲ့ကြိုက်ဆွဲဘယ်လိုလုပ်နှုတ်လို့ရမှာဟင်ဟင်ဟိုပြမဟိုလျှောက်တဲ့ဟာကကွက်ကြော်နေလို့ပြန်ပြင်ပေးတာဟုတ်တယ်နဲ့ဟဲ့ဟင်ငါဆွဲရှိရင်သူ့ဆွဲမဝင်နိုင်ဘူးလားဟဲ့ဟင်ငါဆွဲရှိသူ့ဆွဲဝင်မှာပဲသူတောင်းမဲ့တူကလို့လားဗျာ ဟင်ဘသူဘယ်ဝါဘက်နဲ့ညနဲ့နဲ့သုံးလို့နေမှာတက်ရှိတီးသက်မဲ့တွေနေမှာပါဗျာဟုတ်ကလားအဲ့တော့ဒီဒါကိုငါလို့ဟိုတို့ရှိနေတဲ့ယုံနာခန္ဓာကိုတတ်မှတ်လိုက်ရင်ကျန်တာတွေသူဖြစ်မသွားဘူးလားဒီလိုဆိုသူနဲ့ငါနဲ့ရှင်လိုက်လို့ရှိရင်ငါအနိုင်လူခြင်းမလားသူအနိုင်လူသိခြင်းမလားဟုတ်ကလားဗျာဟင်ငါကောင်းသားရေးကိုဥစားပေးမလားသူကောင်းသားရေးဥစားပေးမလားဟုတ်ကလားဗျာ အဲ့တော့ဒီကြိုက်ဆွဲကြီးဘယ်လိုလုပ်ပဲလို့ရမှာတော့ဟုတ်ကလားဗျာအဲ့တော့ကြိုက်ဆွဲကိုခဏထားလိုက်ဦးကွာငါဆွဲကိုအရင်ပယ်လိုက်ဦးဆိုလို့ဒါပြောတာထင်တယ်သဘောပေါက်သလားတိုင်းတို့ယောဂီတွေအခုဘာပယ်မလို့လာလောက်တာတော့อืมရွှေချောင်းကုန်းတောင်ကဟာတယ်လို့ဖြစ်နေမယ်ဟင်ရွှေချောင်းကုန်းတောင်ပြီးတော့တို့ရန်ကုန်တုန်းကလည်းရှိတယ်သူငါဆွဲပြုတ်ပြီးတဲ့ဒါပြုတ်ဆိုတော့ကျွန်တော်ကျွန်တော်နဲ့ပြောလို့ဆိုတော့ ဘယ်နည်းနဲ့ငါတော့ဖြုတ်မအောင်တို့ဟာလေဟင်ဟင်ဟောပြမေးလို့ရအောင်ဟုတ်ကလားဗျတတော်ဘိက္ခုပရိပသိတဲ့ဟုတ်ကလားဗျအဲ့လိုရှုမှတ်ရမယ်တဲ့ဗျဟုတ်ကလားအဲ့တော့တို့ဒီငါဘွဲဖြုတ်ဖို့တတိနဲ့ရှုမှတ်တယ်ဟင်ဒီလိုထင်တယ်ဟုတ်ကလားအဲ့တော့ဒီငါဘွဲဖြုတ်ချင်ရင်တို့ဘာလုပ်ရမလို့မရှိတာကိုမရှိတဲ့အတိုင်းသိအောင်လုပ်ဖို့လိုတယ်ထင်တယ် ရှိတာကိုတော့ရှိတဲ့တိုင်းသိဖို့လိုသေးတယ်နဲ့မရှိတာကိုလည်းမရှိတဲ့တိုင်းသိဖို့လိုသဗျာဒီတိုင်းကြီးဖြုတ်ပြလိုက်လို့ရမလားသင်္ကာဆွဲမရနိုင်ဘူးခင်ဗျားတို့ဟုတ်ကလားကျွန်တော်ပြောင်းပြောတော့ဟောကျမပြောင်းပြောတော့ဟောမရနိုင်ဘူးဗျာခင်ဗျားတို့ရှုမှတ်ပြီးမရှိတာကိုမရှိတဲ့တိုင်းသိဖို့လိုသေးတယ်နဲ့ဟေးရှိတာကိုတော့ရှိတဲ့တိုင်းသိဖို့လိုသေးသည်ဟုတ်ကလား ဟင်ရှိတာကတော့ဟိုတို့အမှန်တရားဆိုတဲ့သစ္စာလေးပါးဟာရှိပဲထင်တယ်ဒါရှိတရားပဲဟုတ်ကလားဟင်ငါဟဲ့သူဟဲ့ဒါရှိလို့လားဗျာဟင်အဲငါကိုသူ့ကိုအကြောင်းပြုရင်ကြိုက်ဤမကြိုက်ရှိသလားဗျာမရှိပါဘူးဒါလည်းရှိနိုင်ဘူးဗျာအဲရုပ်ဒီနံဒီဒါလည်းဆွဲကြောင်ပေါ်နာမဟုတ်ဘူးလားဗျာဟင်လူဆွဲဆွဲရင်လူရုပ်နဲ့လူနာရမှာပေါ့နာဆွဲဆွဲတော့တို့ဒီတိုင်းတော့မှာတို့ခွေးခွေးဆွဲဆွဲတော့လေခွေးရုပ်နဲ့ခွေးနာ ဟုတ်ကလားသေကံကြီးရဲ့နောက်ဆုံးစိတ်ဒီပထမဘဝသွားမှာပဲထင်တယ်ဟင်ဟင်အဲ့တော့မကောင်းစိတ်ကဟိုလက်ဦးသွားရင်တို့အောက်ကျသွားကြအောင်ဆိုရဲ့လားဟင်ကောင်းစိတ်ကလေးကလက်ဦးသွားရင်တို့အထက်တက်ကြအောင်ဆိုရဲ့ဒါထင်တယ်ဟိအဲ့တော့ယုံနာနှစ်ပါးဒီဒီမရှိတာအရှိလို့ရတာဖြစ်တာထင်တယ်ဗျာဟုတ်ကလားအဲ့တော့တို့မရှိတာကိုမရှိတဲ့တိုက်ပြဖို့လူသည်ငါပဲဖြုတ်ချင်ရင်လေဟင် အဲ့တော့မရှိတာကိုမရှိတဲ့အတိုင်းသိလို့ရှိရင်သိယုံနဲ့ပြီးသလားပယ်ရအောင်မယ်ထင်တယ်ပယ်ရအောင်မယ်သိယုံနဲ့ပြီးဘူးအဲပယ်တော့ဟောတတော်ဘိက္ခုပဲထင်တယ်တတိနဲ့ပယ်ရမှာဒုပယ်လို့မရဘူးဟင်ဒုပယ်လို့ရပါမလားအဲဒုပယ်လို့ရဘူးတတိကပယ်ပေးလိမ့်မယ်ဟုတ်ကလားဟင်မိမိတို့ရဲ့ဆရာသည်တတိလို့မှတ်ထားသမ်းပါဟုတ်ကလားတို့ကတော့အပြင်မိတ်ဆွေဟင်ဒါကရယာနာမိတ်လို့ပြောရမှာပေါ့ ဟုတ်ကလားဗျာအပြင်ကနေပြီးတော့အကြံဘေးအညံဘေးလောက်ပဲတတ်နိုင်တယ်ဟုတ်ကလားမိတ်ဆွေတိဘသူတော့ဆိုတတိထင်တယ်ဟင်တို့ကိုကူတတ်ပြီမှာသူပဲတို့ကြောက်တဲ့ကိရိတာတတ်ပြီမှာသူဗျသူမဟုတ်ဘူးဟုတ်ကလားဟင်တို့မသိတာကိုသိအောင်ဖော်ထုတ်ပြီမှာလေသူဗျဟုတ်ကလားဗျဟင်တို့လို့ဖို့လူသေးလားဟင်သူ့ကိုယ်သာတို့အာကိုရမှာထင်တယ်သူ့ကိုယ်သာမျက်ခြေမပြရမှာထင်တယ် သူမျက်ခြေပြသွားသူပုံသွားရင်ကျွတ်တို့နာပြီတာမှတော့ဟုတ်ကလားဗျအဲ့တော့သူ့ကိုကျွတ်တို့ကမျက်ခြေမပြမွေးနေရမှာတင်လေဒီတတိဟုတ်ကလားဗျပြီးတော့ကိုကိုကိုကိုစိတ်ကိုမနိုင်တာကိုလည်းနိုင်အောင်ကြိုင်ပြီးမှဒီတတိပဲဗျဟုတ်ကလားဒိုင်းတတိတစ်လုံးကအလုံးသုံးမျိုးလုံးမှတင်တယ်ဟင်တို့ကြောက်နေတဲ့ကိလေသာလည်းပယ်ပေးလိမ့်မယ်ဟုတ်ကလားသိစရာလည်းဖော်ထုတ်ပေးလိမ့်မယ်ဟင်ပြီးတော့ကိုယ်စိတ်ကိုပိုင်အောင်လည်းသူပဲကျုံသွင်းပေးလိမ့်မယ် တိုင်းတို့ဘာလို့ဖို့လို့သေးလို့ဟဲ့တို့တို့ဘက်ကဘာလို့ဆရာရှိသေးတော့သူ့အာကိုရာကလွဲလို့သူ့အာကိုဖို့ကလွဲလို့ပါရှိသေးတော့ဟုတ်ကလားဗျာဟင်အဲ့တော့မရှိတာကိုပယ်ဖို့လူသေးတယ်ဟုတ်ကလားဗျာမရှိတာကိုမရှိဘူးလို့သိယုံနဲ့တို့ပြီးသေးဘူးဟင်အဲ့တော့မရှိတာကိုမရှိမှန်းသိရင်အဲ့ဒါကိုပယ်ဖို့ကြံသေးတယ်နဲ့အဲ့ပယ်တော့ပယ်တယ်အမြင့်မပြုတ်ရင်ရောရမလား ဟေးအဲ့တော့အမြင့်ပြုတ်တဲ့နေရာအဆုံးထိစိုက်ဖို့လေလူသေးတယ်မရဟေးပေတော့ဘယ်နေတာပဲဟိုတရက်ဘယ်လဲရှိမဲတလဘယ်လဲရှိမဲတစ်နှစ်ဘယ်လဲရှိမဲအဲတို့ဒါတွေကဟိုပေဘူးပြီးသားတွေကြီးတဲ့နေမှာပါဟုတ်ကလားဟင်းပေတော့ပေပြီးပြီမဆုံးတော့ပဲနဲ့တော့ပြန်ထအမြင့်ထလာမှတင်တယ်အဲ့တော့တို့ဟိုအောင်စကားနဲ့ပြောရင်တော့ကျူပင်ခုတ်ကျူငုတ်မကြံသိနဲ့ဟောတို့ယောဂီတွေအတွက်ပြောတာများလားဟင် ဘသူ့အတွက်ပြောတာတော့ဟုတ်ကလားဗျဟင်တခါတည်းကိုဟိုတို့သုံးတဲ့နေရာကိုဆိုက်အောင်ထိပယ်ရမှာလေဟင်တစ်ချက်မှလို့တစ်ချက်ပြေသွားတာလေးနဲ့တို့သုံးသေးဘူးထင်တယ်ဟင်စွဲစိတ်ကုံမှသုံးမှထင်တယ်စွဲစိတ်ကုံရင်စွဲသူလဲတုတ်ဖပေါ်မှာပဲထင်တယ်ဟဲ့အဲ့လောက်ထိမှားရမယ်တဲ့ဗျဟုတ်ကလားအဲ့ဒီတတိကဘလောက်မှားရမလို့ဆိုတော့ နေရာလေးဌာနရှိတဲ့အတွက်တို့လေးဌာနလိုက်မှားရမှာတယ်ဟင်တခါတလေတို့သွဲပိတ်ကလေးကကိုမီပြီးတော့လေတို့ကိုနှောင့်ယှက်ထားတယ်ရှိလိမ့်ဦးမယ်ထင်တယ်ဟင်ဥပမာပဲဗျာတို့နာတဲ့နေရာလေးပြောကြပါစို့တခါတလေတင်မမှာသိရောက်နေတတ်တယ်ထင်တယ်ဟဲ့ဟင်အဲတင်မမှာသိရောက်နေတင်မမှာတို့တတိလေးနဲ့မှားရမှာထင်တယ်ဗျာဒါကိုကာယဟုတ်ကလားအပေါင်းစုဆိုအနုဟောအဆက်မပြတ် ပတ္တနာရှုမှတ်ခြင်းဟိကိုယ်ပေါ်မှာအဆက်မပြတ်ရှုမှတ်ခြင်းလို့ဆိုလိုတယ်ကာယ ानु ပတ္တနာလို့သာတော့လိုက်တယ်ဗျဟုတ်ကလားဗမာလိုပြောတော့အဲ့ဒီတင်မဆိုတဲ့အပေါင်းစုကိုယ်ပေါ်ပါဟုတတိအဆက်မပြတ်နဲ့ရှုမှတ်နေတာကိုဆိုလိုသည်အနုအစဉ်တစ်ဆိုင်လိုက်တယ်ဆိုတာအဆက်မပြတ်ကိုဆိုလိုသည်ခုနတို့ပြောခဲ့ကြတဲ့အတိုင်းဆိုတတိလေးမျက်ခြေမပြတ်ဖို့ထင်တယ်သူ့ဖရာတင်ထားတာကိုသူ့မျက်ခြေပြရင်ဟိုတို့မှလမ်းမသိပဲနဲ့တတိရှိရထားပြီးသူသွားမှထင်တယ်မသွားဘူးတဲ့လမ်းသွားရင် ဟုတ်ကလားအဖော်တယောက်တော့လမ်းသိတဲ့ဖော်တယောက်တော့ပါအောင်မှတယ်လေအဲလမ်းသိတဲ့ဖော်တယောက်ပါရင်အဲ့ဒီလမ်းပြအဖော်ကိုတို့မျက်ခြေပြသွားရင်ဘယ်လိုနေမတော့ဟင်လမ်းပြောက်နိုင်တယ်လမ်းမှားနိုင်တယ်အဲ့တော့တို့တို့မှလည်းဒီမလန်းဖူလန်းကိုဘသူသွားဘူးကြတော့တယောက်တလီမှပါဘူးလားအာညံ့လိုက်ကြတာတွေကိုဟင်ဟင် ဟေးသူကတွေတော်တော်ညံ့တော့သွားဘူးသေးဘူးတဲ့ဟုတ်ကလားအညံ့ပြိုင်ပွဲများကျင်းပရင်ဘသူတွေရမလို့ခင်ပထမဆုံးအာဟုတ်ပါမလားဟေးဟေးဒီလောက်ညံ့ရသလားဗျဟေးအဲ့တော့တို့မသွားဘူးတဲ့လမ်းဒီမလန်းဖုန်လန်းဆိုရင်တတိပဲတို့ကဟိုအဖော်ထားပြီးတော့တတိပဲဟိုရှေ့ကန်းတင်သွားမှတယ်အဲ့တော့တတိမျက်ခြေမပြတာကိုအဆက်မပြလို့ဆိုလိုသည်အနုဆိုတဲ့စကားကိုဒီလိုဘာသာပြန်ပြလိုက်သဘောပေါက်သလား တခါတရံကြတော့တင်မားကိုအာယုံမပြုတ်ဘူးနင့်ငနေနင့်ငနေလေးကိုအာယုံပြုတ်နေတတ်တယ်ဟင်ဒါတို့တင်မားကနေဥပမာပေးလိုက်တာလေဟင်တခါတည်းကျတော့တင်မားကိုသွားမမြင်ဘူးတင်မားတွေကနေပြီးတော့အခြေတည်ပြီးဖောက်ပြန်နေတဲ့နင့်ငနေနင့်ငနေဝေဒနာမှာတို့စိတ်ရောက်နေတာဖလားဟိသွဲစိတ်ကလေးကအဲ့ဒီနင့်ငနေနင့်ငနေရောက်နေရင်အဲ့ဒီနေရာလေးကိုအဆက်မပြတ်မှတ်တာဝေဒနာနုပဒနာထင်တယ်ဟင်ဝေဒနာတို့ ဟုတ်ကလားဒီတော့ခံစားမှုလိုပဲဘာသာပြန်လိုက်ကြဖို့ဟေးဟင်းခံစားမှုမှာလဲဒါကြတော့မခံတာတဲ့ခံစားမှုတင်လေဒါကိုပဲဒုက္ခဝေဒနာလို့သုံးတာဟုတ်ကလားဗျာအဲ့တော့အာထုတ်ခါသာယောဂီသည်ဟိုတော့ကောင်းတဲ့ဒုက္ခဝေဒနာတော့စကြတဲ့ကမျောနေတဲ့အတွက်တွေးလိုက်ရင်မိတ်သွားမှာမလားဟုတ်ကလားဒီအခုမှတတိပြိုးထောင်းရတော့ဘူးဗျဟုတ်ကလားဟင်သူဟာတွေအကောင်းနဲ့တာမလား အာအကောင်းနဲ့မတန်သေးတာတွေတဲ့ဒါဖြင့်လည်းအကောင်းမတန်ပြိုင်ပွဲချင်းပါရင်ဟောတို့ဟာတွေပဲပထမရမှာထမဟင်ဟင်ဒုက္ခဝေဒနာတို့နဲ့တန်လေးဘူးဥပိ္ပခါလို့ခေါ်တဲ့အလုံးလုံးညာနာကြတော့ပါရွတ်ပါရွတ်မတန်သေးဒါအထက်ညာနေကြမှာဥပိ္ပခါဝေဒနာသိနိုင်တယ်ဟုတ်ကလားဗျာအဲ့တော့တို့ဒီနေရာမှာဝိပဿနာမဆိုတာနဲ့ဒီအမှတ်ကလေးပြိုးထောင်နေတဲ့တမထထူထောင်နေတဲ့နေရာမှာဒုက္ခဝေဒနာဟာအကောင်းဆုံးပဲသူဒီထင်ရှားဆုံးထင်တယ် ဟင်သူဒီအထင်ရှားဆုံးဖြစ်တဲ့အတွက်ဟောဝေဒနာနုပဒနာဖြစ်နေယူပါမယ်ဗျာဟင်ဒါနဲ့ငနဲ့နဲ့ငနဲ့ဝေဒနာလေးပေါ်မှာစိတ်ရောက်နေရင်အဲ့ဒီနေရာလေးတို့မှားရမှာထင်တယ်ဗျာဒါဝေဒနာနုပဒနာလို့မှတ်ခဲ့ဗျာဟုတ်ကလားတခါတလေကြတော့ကိုယ်ပေါ်မှာလဲဟိုအာယုံညောင်းခန္ဓာညောင်းလို့စိတ်မရှိဘူးဝေဒနာကလည်းမပေါ်ဘူးဆိုရင် အောင်မယ်တက်တာတဲ့ချိန်လေးဆိုစိတ်ကလေးကဟိုပြေးတီတီပြေးသေးတယ်ဟဲ့ဒီလိုကမရှိနိုင်ဘူးလားပြီးတော့အဆန်းကိုကြိုက်တဲ့စိတ်ဒီတစ်ခါလာလဲဝင်နေထွက်တယ်ငွဲပြာပစိုးတယ်နောက်တစ်ခါလာတော့ဟောဝင်နေထွက်တယ်မွဲပြာပစိုးဆိုတော့အဆန်းကြိုက်တဲ့စိတ်ကတော့ဆယ်ချက်ဆယ်ချက်15ချက်တခုမှတ်ချင်ဘူးကြဒါမှမမထူတာသူကထူးမလားလို့လုံကြည့်တာလေဟင်မထူးတော့ဘယ်နဲ့တော့ဟဲ့အဲ့တော့စိတ်မဝင်စားတော့တခါတည်းဟို အနာကပြင်မဲ့အတိတ်နှစ်ဖြင့်ကကြပဲနဲ့ပဲနဲ့အဲဒီကစခန်းကထွက်ရင်ဘယ်လိုဘယ်လိုသိကဒီလိုလဲသွားနိုင်သေးတယ်ဟင်ရှေ့မသွားရင်လည်းနောက်ကကိုခံစားခဲ့ဘူးတဲ့ဟိုကြိုက်ဆွဲလေးတွေဟောမရှိနိုင်ဘူးလားတခါတလေကိုခံစားဘူးတုန်းကစိတ်မတွေ့လို့မကြိုက်ဆွဲလေးတွေဟောမရှိဘူးလားဒါလေးတွေပြန်ပြီးတော့လဲသမြုပ်ပြန်ရင်ပြန်နေတတ်သေးဗျာဟင်ဟုတ်ကလားဗျာအဲ့ဒီခါကြရင်ဆွဲသိရှိတဲ့နေရာမှတ်သိလိုက်ရုံပဲထင်တယ် ဟေးသွဲသိကလေးကတကယ်ရှိမရှိတယ်မယ်အကောင့်ထဲရှိမရှိဟုတ်ကလားအလုံးရရှိမရှိဟုတ်ကလားလားအဲ့ဒါလေးသိအောင်တွေးရင်တွေးတာလေးမှတ်တာသိတာထင်တယ်ဟဲ့တို့ဟိုတတိပြိုးထောင်နေတဲ့တမထာပိုင်းမှာဒီအတွေးကိုပဲစိတ်တနုပသနာနဲ့ရှုရမှာပါပါသနာကအလိုလိုဝင်သွားပါလိမ့်မယ်ဝိပဿနာခံကြတော့လေတို့ဒီမှာတော့ဖြင့်အဲ့ဒီအတွေးကိုပဲစိတ်ဓာတ်ကြံသိမှုပေါ်ရာတို့အနုအဆက်မပြတ် ပတ္တနာရှုမှတ်လိုက်ပါတဲ့ဟုတ်ကလားကြံသိမှုပေါ်နေတာလေးလေကြံလို့သိနေတဲ့ကြံသိထင်တယ်ဟဲ့မကြံရင်သိမလားဟဲ့မကြံသိဘူးရကြံလို့သိတာတောင်ကြံသိမှုလိုပဲသုံးလိုက်တယ်ဟုတ်ကလားဒါလေးမှတ်လိုက်ပြဟုတ်ကလားဗျာအဲ့ဒါကိုပဲတို့စိတ်ဓာတ်ဥပဒနာလို့ခေါ်တယ်ဗျာဟုတ်ကလားပြီးတော့တို့ဒီတတိပြိုးထောင်နေတဲ့ကိလေသာကိုငြိမ်သက်အောင်လုပ်နေရတဲ့ဒီအခြေခံပထမပိုင်းမှာတော့ဓမ္မနုပဒနာ ဘာတွေရှုရမလို့အာယုံ၅ပါးထဲမှာမြင်မှုကြားမှုနာမှုဒီသုံးခုကအတွေ့တိုင်းလားအငွေ့တိုင်းလားဗျာဟင်မြင်တာလဲအရေးရောင်ပဲထင်တယ်လူကိုယ်တိုင်မျိုးလုံးနဲ့ဝင်လာသလားဟေးဟိုမှန်ပေါ်မှာအရေးပေါ်တယ်လို့ပဲမျက်ကြည့်တတ်ပေါ်မှာအရေးပေါ်တာထင်တယ်ဟဲ့သူလည်းအငွေ့ပဲကြားတာဟောဗျာနန်းတာဟောဗျာအဲ့ဒီအငွေ့ဒီအဲ့ဒါကို တကယ်မဟုတ်ဘူးဟုတ်လားအတွေ့မဟုတ်ဘူးအငွေ့များတာဖြစ်လို့ဓမ္မနုပဒနာနဲ့ရှုရလိမ့်မယ်ဗျာဟုတ်ကလားဗျာသဘောပေါက်တယ်အေးစားတာကတော့ထမင်းကဟင်းပတ်ကြီးတွေအတွေ့ထင်တယ်ဟိဟင်အင်းငါခြေလက်နဲ့ထိမိကြိုက်မိတာတွေကောအငွေ့လားအတွေ့လားအဲအဲ့ဒီရန်တာယုံနဲ့ဖုတ္တပါယုံကြတော့ကာရတဲ့ထက်ပါဟင်အာယုံ၅ပါးကိုခွဲလန်းချမှာလေဟင် အဖင်ရဲ့အတန်ရဲ့အနံ့ရဲ့သူ့ကိုဓမ္မရဲထဲမှာသဘောပေါက်ပြီဟင်ဟိုသာမှုတော်မှုရဲ့ဟိုကြိုက်တဲ့ထိတွေ့မှုရဲ့စသည်အပြင်ကိုယ်နဲ့ထိတာတွေမှသမျှပေါ့လေအခုထိုင်းနေတောင်းယောဂီတို့ပြင်များနဲ့တင်မှထိနေပါတယ်ဖုထပါရှိနေပါတယ်ဟုတ်ကလားဗျာဟင်အဲသွားရင်ဖွားနဲ့ထိနေပါလိမ့်မယ်အဲ့ဒါတွေကကာရတဲ့ထဲမယ်ဟုတ်ကလားဗျာအဲ့တော့ဓမ္မနုပဒနာဟေ့လို့ပြောရင်ဒီနေရာမှာတတိမလွတ်တော်ပြီဆိုပြီးတော့ တတိပြိုးထောင်နေတဲ့နေရာတည်းပဲအဲ့ဒီနေရာမှာမြင်ရင်မြင်နေတဲ့အငွေသဘောလေးလားကြားရင်ကြားနေတဲ့အတန်လိုင်းဆိုတဲ့ငွေသဘောလေးလားဟင်နာရင်အနာရုပ်လေလေရဲ့ချိန်လိုက်ပါရတာတည်းပဲဟဲ့အဲ့ဒီအငွေတတိသဘောလေးကိုတို့ရှုမှတ်နေရမယ်ဟုတ်ကလားဟင်အဲ့တော့အထုံးနေတဲ့ထိုင်တဲ့ယောဂီတယောက်မှာဆိုရင်တော့မျက်စိမိတ်ထားတဲ့အတွက်အဆင်းတော်ဝင်ကြမရှိပါဘူးနားကမိတ်ထားလို့ရသလား ဝင်မဲဝင်မဲကားဖြတ်သွားလည်းသိမယ်ခွေးဟောင်လည်းသိမယ်ဟင်ဟင်စကားပြောသွားလည်းသိလိမ့်မယ်ထင်တယ်ဟင်အဲ့ဒါဆိုဟိုသူ့ဝင်ရတကားပေါက်ကစောင့်ပြီးကြာကြာတည်ပေါ့ဒါဓမ္မပဲထင်တယ်ပြီးတော့နှာခေါင်းပိတ်ထားလို့မရဘူးဟင်တကူတော့လီနံဖြစ်ဖြစ်တကူအနံ့တော့ရမှာပဲမရမှာပဲဟုတ်ကလားဗျာဓမ္မဖြစ်နေအဲ့တော့တတိယကျက်သားရတယ်ဒီလေးဌာနပဲထင်တယ်ဟင်ဟင် ဟိုကျက်စားဗျာက၄ဌာနရှိတဲ့အတွက်တတိကို၄မျိုးခွဲထားတာပါတတိတော့တတိပဲထင်တယ်သဘောပေါက်ပါပဲဟင်တို့အဲ့ဒီတိုင်းမှားရမယ်ဗျာအဲ့လိုမှားတော့တို့အလုတ်ခွဲရန်ချကြအောင်ဆိုလားယောဂီတွေတို့မျက်စိနှလုံးပွင့်ခြင်းကဟိုအိယာထားခြင်းကနေပြီးအိယာတဲ့ဝင်ခြင်းထိထိုင်ရမယ်ဆိုရင်ဘယ်နဲ့တော့ထိုင်နိုင်ပါမလား မနေ့3နာရီကည9နာရီ18နာရီထိုင်ညာရမလားရပါဘူးဘာဖြစ်လို့တော့ညဟင်ဟင်အညောင်းလို့ဘာဟုတ်ကလားအဲ့တော့တို့ခွဲလန်းချအောင်မထင်လဲဟင်ဟင်ဟိုတတိရောတတိပဲလေဟုတ်ကလားဗျာဟိုထိုင်မှတ်တာလဲတတိပဲထင်တယ်အဲ့တော့ထိုင်ပြီးမှတ်တဲ့အပိုင်းကတစ်ပိုင်းဟုတ်ကလားအဲ့တော့ဒီအာထုတ်ခါသာယောဂီဟာတဏှာကြီးတဲ့ပူပြီးအာမထုတ်နိုင်ဘူး ဟင်ဘာဖြစ်လို့တော့ရုပ်ကလည်းအထိုင်ကြသေးဘူးထင်တယ်စိတ်ကဘောဗျအာယုံမှန်ဘောဗျအာယုံမှန်လည်းမရသေးဘူးစိတ်ကလည်းထိုင်ကြသေးဘူးရုပ်ကလည်းထိုင်ကြသေးဘူးဟုတ်ကလားဟင်တတိနဲ့မှတ်ပါရဲ့ဆိုဟိုငါဝင်ရှုပ်နေတယ်ထင်တယ်ဟင်အဲ့တော့စိတ်ကြီးတင်းပြီးဟိုကိုထင်တာကြီးရမ်းလုပ်လို့ဟုတ်ရအဲ့တော့စိတ်ထိုင်မကြရုပ်ထိုင်မကြဘူးတစ်ချက်ပြီးတော့အဖမ်းကြိုက်တဲ့ စိတ်သည်တထိုင်တွင်းကိုကိုထင်းသလိုဖြစ်မလာလို့ရှိရင်ခန္ဓာကောမညောင်းနိုင်ဘူးလားခန္ဓာညောင်းသွားတယ်ဟင်ဟင်အာယုံကောမညောင်းနိုင်ဘူးလားအာယုံလည်းညောင်းသွားနိုင်တယ်ခန္ဓာလည်းညောင်းသွားနိုင်တယ်အထုတ်ချက်ဖြစ်တော့ဟုတ်ကလားဗျဟင်တဏှာကြီးတက်မပူပါဘူးဗျအဲအတိယောဂီတယောက်ဆိုခဲ့ရင်လေအဲ့လောက်ဆိုအာယုံနဲ့ညောင်းသွားတတ်ပါတယ်ခန္ဓာလည်းညောင်းသွားတတ်တယ်အဲ့တော့သူမှမလုပ်ချင်တာကြီးပေခိုင်းနေရင်အာတာကိလမထမဖြစ်နိုင်ဘူး ဟင်ကိုပင်မန်းယုံမရှိမယ်ထင်တယ်စိတ်မှန်ပါပဲနဲ့ဟုတ်ကလားဗျအဲတော့မျက်စိလေသာနားလေသာပေါ့ဗျာဟင်ဒါလေးအာယုံကြောင့်တော့ဟိုထိုင်ဟိုထပြီးတော့ဈဉ္ဉံကမ္မထာစီထမ်းလိုက်ရင်ဘယ်နဲ့တော့ဟင်ထိုင်နာနဲ့စာရင်ကိုကအတိဖြစ်မသွားဘူးလားဖြစ်သွားပါဘူးအဲ့ဒီအများ ကောင်းလို့ကောင်းညာအဆန်းသမားအကောင်းကြိုက်သမားကစိတ်ကတည်းကနည်းနည်းတော့ပျော်သွားလိမ့်မယ်ထင်တယ်ဟိဟင်အဲ့တော့ဈဉ္ဉံကမ္မထာနဲ့သူဒီအနုမသနာလေးချက်နဲ့ပဲသွားမှာပဲ စိမ့်ကြမှာလေလေဟုတ်ကလားဗျာဟင်ဖွာလေးကြွတယ်ချတယ်ဖွာမှာသိရောက်ခြင်းလည်းရောက်ဟုတ်ကလားသုံးဖို့ဖွာလေးကြွတယ်ချတယ်တိုက်အေးမှုနှွေးမှုလှုပ်မှုတွေ့နေရင်အဲအဲ့ဒီပေါ်ဝေဒနာပေါ်လည်းသူရောက်ခြင်းရောက်တယ်ဟုတ်ကလားဗျာဒါကတည်းစိတ်ကိုဒီမှန်ရင်မတတ်နဲ့ဟိုတဘူတဘူတဘာဟောဒီစိတ်မသွားနိုင်ဘူးလားအဲအဲ့လိုလည်းသွားနိုင်မဗျာဟုတ်ကလားဗျာအဲသုံးဖို့မြင်ကြနံဒီသုံးခုကမဝင်နိုင်ဘူးလားဝင်နိုင်တယ်ဗျာ ဒီလိုဆိုဟိုဇင်းကြံမှာလည်းဒီလေးချက်ဖြစ်တယ်ဟုတ်ကလားဗျာအဲ့တော့ထိုင်ဇင်းကြံဇင်းကြံတဲ့တို့တဏှာကြီးတဲ့ပို့ဦးဗျာဟုတ်ကလားဘာဖြစ်လို့တော့ဟိုတဏှာကြီးတို့လို့အဆန်းတွေးပါမလားအင်းအဲ့တော့အဆန်းကြိုက်တဲ့စိတ်ဟုတ်ကလားအကောင့်ကြိုက်တဲ့စိတ်ပြင်းသွားပြန်တော့အဲ့တော့ပြန်ထိုင်နေကြပါဦးဟိမျက်စိနဲ့သာနားလည်းသာပဲထင်တယ်ဟုတ်ကလားအဲ့တော့ဘာစကားပြောနေတော့ ဣရိယာပုတ်တာပြောင်းတယ်တတိမလွတ်ဘူးဒါပြောတာထင်တယ်ဒါလေးလိုချင်တာသဘောပေါက်လားဟိထိုင်ရကထထားရကထိုင်ဒါပဲပြောင်းတယ်တတိမပြောင်းဘူးဒါလေးလိုချင်တယ်သဘောပေါက်သလားအဲယောဂီတို့ကဘာမှလုပ်ခိုင်းမို့တတိလေးမှခိုင်းတာခဲရင်မလားဗျာဟိခင်ဗျားတို့ယုံနာကိုမြင်အောင်ကြည့်ခဲ့လို့ပါသလားအနိစ္စဒုက္ခအနတ္တမြင်အောင်ကြည့်လို့ပါသလားဘာမှမခိုင်းတာသဘောပေါက်သလားဟင် အဲ့တော့တို့ဒီနှစ်ခုကအဓိကတယ်ဗျာထိုင်သင်္ကြန်သင်္ကြန်ပြီးထိုင်ထိုင်ပြီးသင်္ကြန်ဟုတ်ကလားသို့တော်တို့မှာစားဖို့တောက်ဖို့ကိစ္စလည်းရှိသေးတယ်ဟင်ပြီးတော့ကိုယ်လည်းတန်းစင်မှုတွေဟောမရှိနိုင်ဘူးလားဟင်ရေချူခြင်းတို့လေအဝတ်လျှော်ခြင်းတို့ဒါတွေကမရှိနိုင်ဘူးလားဟင်အဲရှိနိုင်တယ်กินလို့ရလားကျန်တာတွေกินလို့ရရင်ရမယ်ကိုကိုကိုกินလို့မရဘူးဟုတ်ကလား ဟင်တို့ဘာတော့သားသမီးပြစ်ထားကြလို့ရတယ်တဲ့ကိုကိုကြီးပြစ်ထားကြလို့ရသလားဟုတ်ခလားဗျဟင်အင်းတို့ယောဂီမျိုးသားတွေဆိုလို့ရှိရင်ဟောမယားတွေပြစ်ထားကြလို့ရတယ်တဲ့ကိုကိုကြီးကြတော့တို့အမျိုးသမီးယောဂီတွေကဟောလင်နေပြစ်ထားကြတာတဲ့ကိုကိုကိုကြတော့ကဲဗျဟင်ကိုကိုကြီးပါလာရင်ကိုကိုကြီးဒုက္ခရတော့ခံအောင်မှာတယ်ဟင်စာချင်းအစာတွင်းပြအောင်မထင်နဲ့ ဟင်ဟိုဘူးတယ်အိုက်ပါတယ်ပြောရင်ဒီချုပ်ပြအောင်မထင်နဲ့ဟုတ်ကလားဗျဒေါ်နေနောက်ဖေးလေးသွားပေးသမ်းပါအောင်ဆိုရင်ဟောဟင်ဟုတ်ကလားဟိဟင်ဒေါ်နေဟိုဘာတို့ဟိုရေလေးတောက်ပေးသမ်းပါဆိုရင်ဟောအဲကြည်သေးတယ်မကင်းနိုင်တာတိဟုတ်ကလားဟင်ဒီကိုကြီးရှိရင်ဒီကိုကြီးကိုတို့ချစ်နေသေးသမျှကာလပတ်လုံးသူတောင်းတာတို့အကုန်ပေးနေရတယ်မယ်ဟုတ်ကလားဗျဟင် ဟင်အဲ့တော့အဲ့ဒီဟာကြတော့တို့အထွေထွေမူရာပိုင်းထင်တယ်ဟင်ထိုင်နာရဲ့သင်္ကြန်ရဲ့အထွေထွေမူရာရဲ့ထင်တယ်သုံးပိုင်းထင်တယ်အထွေထွေမူရာမှာလည်းခုနအနုပသနာလေးချက်ပါမှာပဲဟင်ပါမှာပဲအဲ့ထွေထွေမူရာတို့ဘယ်ကသမလဲအိယာကနိုးထခြင်းကသမထင်တယ်ဟိအဲ့ဒီမှာကောအိယာကနိုးထခြင်းဟုတ်လားမျက်နာသေးခြင်းဟုတ်ကလားနောက်ဖေးသွားခြင်းမရှိနိုင်ဘူးလား ဒါပြီးအိယာတွေပြင်ဆင်ခေါင်းချင်းသိင်းချင်းမရှိနိုင်ဘူးလားအဲဒါတွေလည်းလှုပ်ပြရရှိတာတော့မကင်းနိုင်တာတွေတော့လှုပ်ပေါ့တတိမလှုပ်စေနဲ့ဒါပြောတာထင်တယ်ဟင်ဟုတ်ကလားဗျာဒါပြီးစားမှုတောင်းမှုရေချိုးမှုဒီကနေတို့9နာရီဆိုရင်ညပြီးမှာမဟုတ်လားအဲ့ဒါ तू ကအိတ်ချင်ပြီဆိုတော့ तू သိရအောင်မှထင်တယ်ဟဲ့ဟင်အဲ့ဒီမှာလဲဟိုသိဖို့ရာကိစ္စလေးဟိုသူခိုင်းတဲ့အတိုင်းလောက်အောင်မှတင်တယ်ဟဲ့အဲ့ရာလေးခင်းပေးတာတို့ဟုတ်ကလားဗျာဟင် အဲ့ဒါတွေကဒီတို့ထိုင်ချိန်နဲ့ဈေးညံချိန်ကလွဲလို့ကြံတာတွေအထူးထူးမူပါပိုင်းထင်တယ်သဘောပေါက်ပါသလားဒါရင်အလုတ်ဘယ်နှပိုင်းခွဲဝေထားတော့သုံးပိုင်းဟုတ်ကလားဗျအဲ့ဒီသုံးပိုင်းကိုတတိမလွတ်ဖို့ပဲလိုချင်တယ်ဘာတရားမှရှာပါနဲ့ဟုတ်ကလားအင်းတရားကရှိပြီးသားပါတရားမှမသိတာလေးတခုပဲတို့ခက်နေတာပါ ဟုတ်ကလားတရားကမွေးကြရသေးတိတို့ပြနေပါဗျာဟင်တို့ကတရားကိုတရားမှမသိတာပဲထင်တယ်ဟင်တရားရှိပြီးသားပါမရှားခြင်းသမ်းပါနဲ့ရှားလည်းမရှားပါနဲ့ဟုတ်ကလားအမှတ်ခိုင်းတာပါဟုတ်ကလားဗျာဟင်သဘောပေါက်ပြီသဘောပေါက်ကြပြီအဲ့တော့တို့တတိလေးနဲ့မှတ်ဖို့ယောဂီတို့တောင်းဒီတစ်ခုပဲရှိတယ်တို့ယောဂီတို့ကိုအလုပ်ပေးတဲ့နေရာတတိလေးမှတ်ဖို့အလုပ်တစ်ခုပဲပေးထားတယ်ထင်တယ်ညာများပေးသလား ပေးပါဦးဗျာအလုပ်ကလေးတစ်ခုတည်းပဲဟုတ်ကလားဟင်တတိနဲ့မှတ်ဖို့ဒါပဲဖြစ်ချင်တာဖြစ်ပေါ်ချင်တာပေါ်မှတ်ပေးဒါပဲထင်တယ်လှုပ်ချင်တာလှုပ်မှတ်ပေးဒါထင်တယ်ဟင်ထိုင်ရင်ထိုင်ထရင်ထမှတ်ပေးဒါပဲထင်တယ်ဗျာဟုတ်ကလားသဘောပေါက်ပြီအဲ့တော့တို့ဒီသုံးပိုင်းထဲမှာ အရေးကြီးဆုံးဒီထိုင်တဲ့ကမ္မထာထင်တယ်ဘာဖြစ်လို့တော့တမာရိညာမရင်တန်သေးတဲ့ ဖရာသားတော်သမီးတော်ဟာထိုင်တဲ့နေရာကစရတယ်သူဒီအရေးကြီးဆုံးမို့ဟုတ်ကလားဗျာဟင်ကိုယ်စိတ်ကိုမငြိမ်တဲ့ဥစ္စာကိုဒီဟိုယုတ်ကြီးလှုပ်နေလို့ဒီစိတ်ငြိမ်မမလားအဲ့တော့ဒီစိတ်ငြိမ်တာကိုစိတ်ကလေးကိုပြေးနေတဲ့စိတ်ညှပ်နေတဲ့စိတ်ဟုတ်ကလားဗျာဆော့နေတဲ့စိတ်အဲ့ဒီစိတ်ကိုငြိမ်စေခြင်းရင်သူမှီတဲ့တို့ကိုကိုအရင်ငြိမ်အောင်ထားမှာတယ်ဗျာသဘောပေါက်သလားအဲ့သူထားရမှာဗျာ နဲ့သူထားပြီးသူကာယဝေဒနာစိတ်ဓာဓမ္မလေးချက်နဲ့သွားမနော်ဟုတ်ကလားအဲ့တော့တို့ကံရအတွက်လည်းဘယ်ဟာကိုယူမလို့နာသီဝယူမယ်ဘာဖြစ်လို့တော့သူကအမြဲရှိတဲ့ကမ္မထမ်းထင်တယ်ဝင်ပြီးထွက်ထွက်ပြီးဝင်တို့သာအိတ်မယ်သူမအိတ်ဘူးဟင်တို့လောကီဥပမာနဲ့ပြရရင်တော့ကုံချမ်းမပြတ်သောစိတ်ရုံကြီးထင်တယ် ဟင်နာတာအများရန်နာမလားခင်ဗျားတို့အများရန်ကိုတွေးနေနိုင်မလားဟင်အများရန်ကိုကြားရမလားအများရန်ကိုကြည့်ခွင့်ရမလားအဲ့ဒါတွေကဧည့်သည်ကမ္မထံလို့မှတ်လိုက်ကြဟင်ဒီနာဒီဝါတော့အင်းရှင်ကမ္မထံလို့မှတ်လိုက်ကြဟုတ်တယ်ဟင်ဒါအမြဲရှိတဲ့ကမ္မထံထင်တယ်ဟဲ့အဲ့တော့တို့ဒီနာသီဝလေးမှားရမယ်ဟိနာသီဝပြီးကာယထင်တယ်အဲဒါလေးပါးတို့နဲ့ပေါင်းစုပြီးရုပ်တွေကိုပြုပြင်ထားတာထင်တယ်ဟဲ့ နိနာသီဝလေဒါမို့သူ့ကိုကာယဟုတ်ကလားပြီးတော့အနံအတ္တတို့ကိုအဲဟိုသူ့ရဲ့သဘောတတ်ပြီးပြီးအောင်ဖမ်းပြီးတော့ကြည့်တဲ့အတွက်ပတာရာလည်းဖြစ်တယ်ထင်တယ်ကာယပတာရာထင်တယ်လေကာယပတာရာနှစ်ခုထင်တယ်ဗျဟင်အနံတဲ့ဒါဘာနာဒါဘာနာဒါကောင်းသည်ဒါဆိုသည်အဲ့ဒါကိုမျက်စိနဲ့ကြည့်လို့မရဘူးနားထောင်ကြည့်လို့ကောနန်းကြည့်မှရဒါမို့သူ့ဒီဟိုကာယဖြစ်တယ်လို့ အဲ့ဒီတို့အနံ့ရဲ့အရိပ်အငွေ့လေးဟုတ်ကလားလိုင်းလေးကိုထန့်ကြည့်တဲ့နေရာမှာဒီနှာခေါင်းမှာပတာရဆိုတဲ့အကြည့်တတ်ခံရှိပြီဟုတ်ကလားဟင်အရိပ်တွေရှိနေမှန်ထိုးကြည့်တယ်လို့ထင်တယ်ဟင်မှန်ထောင်ကြည့်ရင်ပဲနေတော့အရိပ်ပေါ်တယ်လို့ဟုတ်ကလားအနံ့ရိပ်ကိုသိကြည့်ရင်နှာခေါင်းတို့ဘယ်နဲ့တော့ဟဲ့အကြည့်တက်ကလေးနဲ့ထိုးကြည့်ရတာတယ်ဟဲ့ဒါမှမဟုတ်ကာယပတာရလို့တော့မပြဟုတ်ကလားဟင် ဒီနေရာလေးကဖန်လို့ရှိရင်တို့အမြဲမရှိတဲ့ဟိုထွက်သက်ဝင်သက်လို့သုံးတဲ့လေလေးရဲ့တိုက်ခိုက်မှုမသိနိုင်ဘူးလားသိနိုင်ပါသဗျာဟုတ်ကလားလေလေးရဲ့တတ္တိကိုတော့မသိနိုင်ဘူးလားသိနိုင်မဗျာဟုတ်ကလားအဲ့တော့တို့ဒီနာသီဝကနေပင်တိုင်းဖြစ်နေဖမ်းမယ်သူဒီအဓိကပဲထင်တယ်ဟင်ခုနကအလုတ်၃ပိုင်းမှာထိုင်နာအဓိကဖြစ်တယ်လို့အနုပဒနာ၄ချက်မှာ နာဒီဝတွေအဓိကသဘောပေါက်တယ်သဘောပေါက်ပြီနော်ဘယ်ဟာဥသာပေးရမလဲမေးမေးဖို့လိုသေးလားဟင်နာဒီဝဟုတ်ကလားဗျာဟင်ဣရိယာပုတ်၄ပါးမှာထိုင်နေဣရိယာပုတ်အဓိကဟုတ်ကလားခုနကအလုံး၃ပိုင်းပါလေဟင်ပြီးတော့အလုံးတစ်ပိုင်းတစ်ပိုင်းတွေရအနုပဒနာ၄ချက်အထက်မပြတ်မှတ်ဖို့ဟို၄ခုပေးတဲ့နေရာမှာတို့နာသီဝကနေကာယ ानु ပဒနာထင်တယ် အဲနာသီးပါးကမှတ်တာပြီအဓိကလို့မှတ်ခဲ့ဟုတ်ကလားဗျာတို့အဲ့ဒါလေးမှတ်တော့ယောဂီတို့လုံမရှူပါနဲ့လုံရှူငောမယ်လားမှတ်တော့ဟုတ်ကလားခန္ဓာမလွန်ပါနဲ့ခန္ဓာလွန်ရင်ပူဆိုးပြီလားမှတ်တော့ဟုတ်ကလားခန္ဓာလွန်ရင်ဝရိယမလွန်နိုင်ဘူးလားဝရိယလွန်ရင်ပြန့်ထွက်သွားပြီဟင်စိတ်ပြရင်စိတ်ကိုမရွေးဖြစ်တဲ့ဒီဝင်လေထွက်လေတော့မပြန့်နိုင်ဘူးလား စိတ်စည်းလုံးမှသူ့ဝင်လေထွက်လေစည်းလုံးတာလားဟုတ်ကလားဗျာအဲ့တော့တို့ဒီမှားယုံလေးမှားရမှာပါဟိုအာထုတ်ခါသာယောဂီတယောက်ဒီသူ့အလိုက်ပင်လေးမှတ်ပြီးသားပါဟင်အိပ်ပျော်နေတုန်းတို့ရှူသလားဟဲ့ဟင်တို့ကိုယ်တိုင်ရှူသလားအိယာဝင်ကနေဝင်ခလုံးထွက်ခလုံးကလေးများနှိပ်ထားသေးလားဖွင့်ထားသေးလားဖွင့်မောင်းများ သူ့ဟာသူသူ့ဟာသူထွက်တိုင်းဒီဝင်လေထွက်လေဒီဒုလုံးလုံးဖြစ်တာလားသူ့ဟာသူဖြစ်တာလားသဘောပေါက်တယ်တိုင်းတို့ဝင်ပြီးတော့တုံမိရှုံမိလှုပ်ဖို့လိုသေးသလားဟုတ်ကလားဗျာအဲ့တော့တို့နာသီဝါလေတို့ကတတိလေးကာပြီးတူတူတူတို့တို့ပါလိုက်မှာပေါ့ဝင်တယ်လို့ဟင်အစွဲသီးကဝင်တယ်လို့သိတယ်ထင်တာဟင်အစွဲသီးကဝင်တယ်လို့သိတဲ့အတွက်တို့ကလည်းဝင်တယ်လို့ပဲမှတ်ချက်ချပေးလိုက်ဟုတ်ကလား ဟင်တရားခံကဒီလိုပါဆိုရင်တရားသူရတယ်ဒီလိုလိုပဲမှတ်ထားတယ်ဟင်တရားခံဖြောင်းချက်ပေးတယ်တိုက်မှတ်တာမဟုတ်လားဟင်ဟိုတရားခံကဒီလိုဆိုတာကိုတရားသူကြီးကဟိုလိုလို့မှတ်သလားမှတ်ပါဗျာဟင်ဟိုတရားခံဖြောင်းချက်ပေးတယ်တိုင်းပဲမှတ်တာတရားသူကြီးမှတ်တမ်းလေအဲ့တော့တို့ကလည်းဒီတတိယတရားသူကြီးမဟုတ်လားကွအဲ့တော့သူကဝင်တယ်လို့အစွဲတိကထားပြီးတော့အစိတ်ခံရင်တို့ကလည်းဝင်တယ်လို့ပဲမှတ်လိုက်မှာပေါ့ခဲရင် ဟုတ်ကလားဗျတခါအဖွဲပြီးကဝင်ပြီးတော့ထွက်တော့ဟင်အဖွဲပြီးကလည်းထွက်တယ်လို့ပဲသိတာထင်တယ်အစွဲသီးကအဲ့လိုပဲဖြောင်းချက်ပေးလိမ့်မယ်စိတ်ခံလိမ့်မယ်အဲ့တော့တို့တတိတရားသူကြီးဟောထွက်တယ်လို့ပဲမှတ်လိုက်မှာပေါ့ဟဲ့သူဖြောင်းချက်ပေးတယ်တိတ်မှတ်ရမှာလေဟင်ဟိုတရားသူကြီးကနေပါရှိရမင်းဒီလိုဒီလိုဟိုထွက်သူမင်းဒီလိုဒီလိုဟိုတော့မထွက်နဲ့လို့တားဖို့ရှိသလားရှိပါဗျာတရားသူကြီးတို့မိပြီဟို ဟိုတရလူကထွက်ထွက်တရခံကထွက်ထွက်သက်သေးတာထွက်ထွက်သူထွက်သူကျက်တိုင်းမတန်းတင်ပြရဗျာဒီမှာလဲအစွဲရဲ့ပြောချက်တိုင်းပဲသူတတိကမှတ်ချက်ယူပြရမှာဟုတ်ကလားဗျာအဲ့တော့သူတူတူလေးဝင်လဲတတိလေးဒီနာလေးခေါင်းအေးအေးစိတ်ထိုင်ကြကြထားပြီးဒါလေးတတိကပြီးဝင်လာမှန်းသိရင်ဝင်နေမှလိုက်ရုံပဲလေဟင်ထွက်သွားတော့ဟောထွက်တယ်လို့မှတ်လိုက်ရုံဒါခရောင်းကြိုက်လို့ဆရာလို့သလားမလို့ပါဘူး ဟင်အဲ့တို့ခရောင်းကြိုက်ဖေရလိုပါဘူးဗျာဟင်တူတူတူတလို့ပေါ့ဗျာတူတူတာကိုရှိတော့ရှိအောင်တော့မလုပ်နဲ့ပင်မန်းလိမ့်မယ်ဟုတ်ကလားဗျာသူ့ရှိနေတာရှိတော့တူအောင်မလုပ်နဲ့ပင်မန်းမတော့ဟုတ်ကလားပင်မန်းတော့မယ်အဲ့ဒီဆိုရင်သဘောပေါက်သလားအဲ့တော့ခေါင်းမအေးစိတ်ထိုင်မကြသေးလို့ဘဝင်လေးအောက်ကနေပင့်တင်ထားရင်တူတူပဲဝင်ပါပဲဟုတ်ကလားဗျာဟင်အောက်ကဘဝင်လေးကနေပြီးတော့တောက်ခံထားတာကိုဗျာ ခေါင်းအေးစိတ်ထိုင်ကြသွားရင်သူ့ငါသူပဲခြေလိုက်တာမှာပါဗျာဟုတ်ကလားသူကရှိအောင်လုပ်ဖို့လိုသေးလားအဲ့တော့သူရှိတော့ဟောရှိတဲ့တိုင်မှလာမှာတယ်သဘောပေါက်ပြီအဲ့တော့ကာယဒါနာတိဝကကာယတယ်ဟိဟိဒီမှာဝင်လေထွက်လေလေးလာတိုက်မှာတယ်အဲ့တော့ဝင်လေထွက်လေကအပြင်ကလာတဲ့အတွက်သူကဧည့်ပဲတယ်ဟိတို့နာတိကအိမ်ရှင်တယ်ဟိအဲ့တော့တို့အိမ်ရှင်နေရာကထိုင်မှမှာ ဟိဧည့်သည်နောက်လိုက်ဖို့လူသေးလားဒီလိုပါမညာသူဟာသူသွားချင်သွားပြန်ရင်ပြန်တို့ဟာတို့လုံးမဖြစ်ဟင်ဟုတ်ကလားမှန်ပါအဲ့တော့တို့ဒီနာသီဝတွေကနေမှားမယ်ဟုတ်ကလားတို့ချင်းတို့ရှည်ချင်းရှည်တို့အလိုက်တဲ့လေးသဘောပေါက်ပြီဟင်အဲ့တော့ဒီနာသီဝလေးမှတ်တယ်နာသီဝနဲ့လေနဲ့တိုက်တာလေးကိုမပြီးမချင်းမှတ်ပြီပါဟုတ်ကလားမပြီးမချင်းဆိုတာနဲ့ အစအလေအဆုံးဆိုတာနဲ့အတူတူထင်တယ်ဟင်စာကတော့အစအလေအဆုံးသုံးပါလုံးသိမ့်ကျုံပွားရမယ်လို့ဒီလိုဆိုထားတယ်လေသို့တော့အစအလေအဆုံးလို့ယောဂီတို့ကိုတို့ကညွှန်ကြားလိုက်ရင်ဘယ်ဟာအစလဲဘယ်ဟာလေလဲဘယ်ဟာအဆုံးလဲနဲ့လိုက်နေမှာသို့လို့ဆိုချင်တာတော့နာသီဝဝင်တာလဲဝင်စားကဝင်ဆုံးတင်းကိုဒလဇတ်ဟုတ်ကလားအဆက်မပြဟုတ်ကလားဗျမပြီးမချင်းဟုတ်ကလားဗျဟင်အတူတူပဲထင်တယ်အဲ့ဒီစကားလေးဒလဇတ်ဆိုတာဟော ဟင်ဟင်အဆက်မပြတ်တော့မပြီးမချင်းတော့အတူတူပဲလေကလမကြီးတော့မှတ်ပေးပါလို့ပြောတာဟုတ်တယ်ဟင်ဘယ်နှမှာအလစ်လက်မရှိသေးနဲ့ကလမကြီးတော့မှတ်ပေးပါလို့ဆိုလိုသည်အဲ့ဒါကိုအနုလို့ပါတာပြန်တယ်ဟင်ကာယနုပပနာတယ်လေဟင်တို့ဟိုအာနာပါနကမ္မထမ်းဖြစ်နေတော့အာနာပါနအနုတတိပဲထင်တယ်အနုပဲ ဟိုလဲကာယ అను ပဒနာ అను ပဒနာနဲ့ကြတော့လဲအနုပဲထင်တယ်အဲ့တော့အနုဆိုဒီမှာအဆက်မပြတ်ကိုဆိုလိုတဗျဟင်အစလည်းဆုံးစွာလည်းအဆက်မပြတ်ကိုပဲဆိုလိုတဗျသဘောပေါက်ပြီဟင်ဝင်စားလေးတော့မှတ်ပါရဲ့အလေကြတော့မမဖဲနဲ့ဟုတ်ကလားပော့တော့တော့လုံနေမှာဆိုလို့ဟင်အဆုံးကိုပော့တော့တော့လုံနေမှာဆိုလို့ဟုတ်ကလားသဘောပေါက်ပြီဟင်အဲ့တော့နာသီးဝါနဲ့လေနဲ့ထိတာလေးကို မပြီးမချင်းမှတ်ပြပါ ဝင်တော့လဲဝင်တဲ့အတိုင်းထွက်တော့လဲထွက်တဲ့အတိုင်းတင်တယ်သဘောပေါက်လားပြီးတော့ခေါင်းအေးအေးစိတ်ထင်ကြတာထပီသံပါမှတ်မိသလားခေါင်းအေးဘူးစိတ်ထင်ကြဟုတ်ကလားပွဲကြည့်နေတဲ့ပုဂ္ဂိုလ်တယောက်ဟာဟင်လင်ဆုံးနေတဲ့အချိန်ကြည့်နိုင်သလားမရသိပြီးသားအချိန်ရောကုံဆုံးတဲ့အချိန်ရောစီဝါပြတ်တဲ့အချိန်ရောဟင်အမှုဖြစ်နေတဲ့အချိန်ရောဘယ်ချိန်ကြည့်ကြခေါင်းအေးလို့ စိတ်ထိုင်ကြတဲ့ချိန်မှကြည်ရတာဗျာဟင်အဲ့ဒီခါကျမှပွဲရတာကတွေ့တာထင်တယ်ဟင်ကောင်းဘူးနေတော့ပွဲရတာတွေ့ပါမလားအေးအဲ့ဒီပွဲကြည်တော့ကတောကကင်းကင်းနဲ့ကြည်နေသလိုဒီမှလည်းတောကကင်းကင်းနဲ့ကိုဝင်မရှုပ်ဖဲနဲ့တတိလေးကိုပဲတို့ဆရာတင်ပြီးတော့ဟုတ်ကလားဗျာခေါင်းအေးအေးလေးစိတ်ထိုင်ကြတာလေးထားပြပါဟုတ်ကလားခေါင်းမအေးရင်ဟောကိုဝင်လေရငိမ်မမလား စိတ်ထိုင်မကြရင်ဟောဘဝင်လေးငြိမ်မမလားဘဝင်လေးမငြိမ်ရင်ဝင်လေထွက်လေပုံမှန်ဖြစ်ပါမလားပုံမှန်မဖြစ်ရင်ဒီကဟိုလေနဲ့နှာခေါင်းနဲ့တိုက်တဲ့ဟာကတိုက်အားကောင်းမှမလားတိုက်အားမကောင်းရင်အမှတ်ဒီတက်လာမလားအမှတ်အားတက်မလာနိုင်ဘူးသဘောပေါက်တယ်အဲ့တော့ဒုတိယအချက်ကလေးကတော့ခေါင်းအေးအေးစိတ်ထင်ကြကြထားပြီးသားမှာဟုတ်ကလားဗျာဟင်ပြီးတော့တို့ဝင်ဆုံးထွက်ဆုံးလေးကို ဂယုဆိုင်ပေးစမ်းပါနံပါတ်3ကလေဟင်ဝင်ဆုံးထွက်ဆုံးလေးဂယုဆိုင်ပေးစမ်းပါသဘောပေါက်သလားဆုံးပြီလို့ပြောတာမဟုတ်အဲ့ဒီနေရာလေးဂယုဆိုင်ပေးစမ်းဘာဖြစ်လို့တော့ဟိုဝင်စားလည်းတိုက်အားကောင်းတိုက်အားကောင်းတော့အမှတ်ကရှိသေးတယ်သူမှတ်တရားလေးရှိသေးတာဟုတ်ဗျဟိုဝင်လို့ဟိုတဝက်လောက်ကြတဲ့ချိန်ကျတော့နင်းနေလေးတော့အားပြော့သွားပြီသို့တော့မှတ်တရားရှိလို့သူမှတ်လို့ရသေးတယ်လေ တို့တော့ဝင်ဆုံးတော့တိုက်အားကပျော့သွားပြီဟင်တိုက်အားပျော့တော့သူမှတ်တရားမှရှိပဲနဲ့မှန်အားမှန်ကောင်းနေပဲနဲ့ဒီဆုံးတာဒီပျော့တော်တွေကိုသိနိုင်မလားဖက်တရားရှိတတိအဲ့ဒီရထွက်ပါခင်ဗျာအဆုံးကထွက်တာအစကထွက်တဲ့ယောဂီတယောက်မှရှိဘူးတဘောပေါက်သလားအဲ့ဒီအဆုံးတောင်ဝင်ဆုံးကထွက်သလားထွက်ဆုံးကထွက်သလားဒါအဆုံးလေးကိုခယူဆိုင်ခင်ဗျားတို့ကိုယ်တိုင်သိလာလိမ့်မယ်ဟင်အဲ့တော့ယောဂီကိုယ်တိုင်က အာငါတတိသည်ဝင်ဆုံးငါထွက်များတယ်ဆိုဒီနေရာလေးခွေတိုမန်းသည်ဒီစီလေးဟင်လုံအောင်လုပ်လိုက်ပဲနဲ့တော့တိုးမလားဒီခွေဟုတ်ကလားဗျအာငါတတိသည်အထွက်ဆုံးမှာအလုံများတယ်လို့သိရင်ဒီထွက်ဆုံးတဲ့နေရာလေးဂယုတိုက်လိုက်ရင်ထွက်ဦးမလားဒါလေးဗျာသဘောပေါက်သလားဗျာဒီစီကံပေးတာဘာကြောင့်ပေးလဲဆိုတော့ယောဂီတို့ကိုယ်တိုင်သဘောပေါက်ပါလေတို့ကခိုင်းလို့လောက်ရတာဖြစ်ပြီနဲ့ဟင်ကိုယ်ကိုယ်တိုင်သဘောပေါက်ပြီးလောက်ရမယ်ဗျာ ဟုတ်ကလားအဲ့တော့တို့သုံးချက်ထဲတင်တယ်ဟဲ့ဟေ့နာပြီးဝါနဲ့လေနဲ့တိုက်တာကိုအဆက်မပြတ်မှတ်ပေးပါတစ်တင်တယ်လားဟေ့ခေါင်းအေးအေးစိတ်ထိုင်ကြတာထားပေးသမ်းပါနှစ်တင်တယ်လားဟေ့ဝင်ဆုံးထွက်ဆုံးလေးကိုဂယုစိုက်ပေးသမ်းပါဟင်ဒီလိုဆိုနာပြီးဝါကာနုပသနာလုံလောက်ပါတယ်လုံလောက်ပါလားဟေ့မှတ်တတ်ပါမလားဟေ့ဒါယောဂီတို့ဟောပေါ့ စခန်းမဟုတ်ပါဘူးဗျာဒီတရားကိုနောက်အားထုတ်မယ်ဆိုမသိမချင်းဒီစည်းကမ်းကိုအမြဲကင်ထားဟုတ်ကလားနောက်ရက်နောက်ရက်နောက်ရက်နောက်ရက်ဒီကိုကျန်တာတွေပြီးလို့ဒီဟာကိုဖြောက်မခက်ထားခင်နဲ့ဒါကတော့အသေးကင်ထားဟုတ်ကလားဗျာဒါအသေးကင်ထားဒီနာတိဝကအာနာပါနာကမ္မထံသိပြမယ်ယောဂီဒီအဲ့ဒါအသေးကင်ပြီးပါတဘောပေါက်ပြီအဲ့တို့ဒီလိုထိုင်ပြီးမှနေတယ်ဝင်တယ်ထွက်တယ် ဟင်ဟင်တတိမှတ်ပါရဲ့ဆိုစိတ်ကြီးလည်းချုပ်ထားအောင်မယ်ထင်တယ်ဟင်ဘာလာဟိုစိတ်ဘေးမစီတတ်တဲ့လူကစိတ်ဘေးစီရင်တို့ပါတော့ပြိပ္ပါချုပ်ထားတယ်ထင်တယ်ဟုတ်ကလားဟင်ခန္ဓာကယုံနေမဟုတ်ဘူးပြိပ္ပါချုပ်ထားတော့ဘယ်လိုနေတော့ဟင်တိုးတောင်ခက်ကြက်ကြက်နေမှာပါဘယ်နဲ့တော့ဟိအခုလည်းတို့ကတတိနဲ့မှခိုင်းပါဆိုဟို အားမရတဲ့ပုဂ္ဂိုလ်ကစိတ်ပါချုပ်ပြီးတင့်ပြီးလုပ်နေတတ်တယ်စိတ်ချုပ်တော့ယုံမနာဘူးလားစိတ်ချုပ်ယုံနာမယ်ခင်ဗျဟုတ်ကလားအထိုင်ကြသေးဘူးဟုတ်ကလားပြီးတော့တို့အပြင်းနေအပြင်းနေမှာอืมဘယ်နည်းရှိမှသိပါ့ဗျာတို့တို့ဟေးနေဘူးမချောင်မိုးရမချောင်ဒီယုံကြည်ခိုင်းတာကောင်းပါဘူးလားအဲ့ဒီအပြင်းအပူတွေကရိုးရင်းချင်စီတိအောင်းနေတာမရှိနိုင်ဘူးလားတမ်းပဲရှိနိုင်တယ် အတွင်းကရောတို့ရွာတဲ့လောက်တာမှန်သမျှဟိုတောကနဲ့လောဘနဲ့ဒီနှစ်ခုအပေးယူလုပ်ပြီးလုပ်ကြရတာတင်တယ်ဟင်ကြကြလူချင်းလေးကြကြတောကကြီးလေးတင်တယ်ကြကြတောကကြီးလေးတွေကြကြလောဘကြီးလေးလေးသူတို့နှစ်ခုနဲ့လုပ်ထားတာတင်တယ်ကျန်တာတွေကတော့ဧည့်တယ်ပါဗျာသူတို့နှစ်ခုအများဆုံးနေမှာပါအေးရကနိုးတွေကတို့ဟင်ဘယ်နဲ့တော့ဟိုအေးရတဲ့ဝင်တဲ့အချိန်ထိလောဘနဲ့တောကဒီနှစ်ခုမှမဟုတ်ဘူးလားဟင် ဒီလိုဆိုကိလေသာမှန်ရှိနေတဲ့အတွက်ခန္ဓာမှန်ကဟောကြာပါမလားဟင်အဲ့ဒီကိလေသာမှန်နေအထဲထဲမှာရှိနေတဲ့အတွက်ခန္ဓာမှန်မကြဘူးပြီးတော့အာယုံမပြုတ်တတ်တဲ့အတွက်စိတ်ကိုချုပ်ပြီးဖမ်းတဲ့အတွက်လေယုံနာတာလေတခုဒီနှစ်ခုကြောင့်ဩခမည်းတော်ညာတော်အပြင်10မိနစ်တည်းပို့နာကျင်ကြက်ခဲမှုပေါ်မှာပဲဟင်ဟင်ပြီးတော့အထိုင်လည်းမကြောက်ဟုတ်ကလားဗျ နာကျင်ကြက်ခဲမှုပေါ်မှာပဲအဲ့တော့နာသီးဝကြီးလည်းဝင်တယ်ထွက်တယ်လည်းမအောင်ပဲဟိုနာရာကြီးကလည်းအောင်တောင်တောင်ဆိုဘယ်နဲ့တော့ဟင်ဟင်ဒီလိုဆိုယောဂီတို့ရဲ့သွဲသိပ်ပြီးနာသီးဝမှာများမလားနာတဲ့ဘက်ကိုသွားတာများမလားဟိုမှာအမှုပေါ်နေပြီအဲ့တော့တတိတရားသူကြီးအဲ့ဒီသွားပြီးယုံထိုင်ပြီးပါနာတဲ့နေရာလေဟင်သွဲသိပ်ကအဲ့ဒီသွားပြီးထင်တယ် ဒုက္ခသာမမှတ်ရင်သူကဟိုဟာလို့တော့မှာဗျငါပေါင်းကြီးငါခြေတလုံးကြီးငါပါကြီးနဲ့သွေးစိတ်ကလေတောင်းကြံတော့မယ်ဟုတ်ကလားဗျအဲ့တော့ဒီနာပြီးဝတဲ့နာရာကပူတင်ချနေနာတဲ့နေရာမှတ်ပြီးသားပါဟုတ်ကလားဟင်ဒီနေရာမှာလည်းဝေဒနာနုပဒနာပဲသူ့ပြောကြပါစို့သို့တော့ဒီနေရာမှာဒုက္ခဝေဒနာပဲတွေ့မှာပါအာထုကသာယောဂီတယောက်ဟာဒုက္ခနဲ့ရင်ရင်းရတာပါဟုတ်ကလားအဲ့တော့ဒုက္ခဝေဒနာတွေ့မှာပါ အဲ့တော့ဒီနေရာမှာတော့တို့တရားသူကြီးဖြစ်တဲ့တတိကဟုတ်ကလား तू ပြောတဲ့အတိုင်းမှတ်ရုံပဲထင်တယ်ဟုတ်ကလားဟင် तू ပြောတဲ့အတိုင်းမှတ်ရုံပဲဟုတ်ကလားလားနာရာလေးဟိုတို့ညာတော့ပြန်အောက်ကအများဆုံးနာတတ်ပါတယ်ခြေမျက်စိဖြစ်စေဟိုတင်မဆုံဖြစ်စေဟုတ်ကလားဗျာခြေသလုံးယောဂဖြစ်စေဒီကပဲနာတတ်တာပါဘာဖြစ်လို့တော့အပေါ်ပိုင်းတစ်ခုလုံးကိုသူတို့ကထမ်းထားတယ်ဝန်ဆောင်ကိုဟင် သူကဝန်ဆောင်ဖြစ်တဲ့အတွက်သူအရင်နာမှာပဲဟုတ်ကလားဗျာနာလို့ရှိရင်သူ့ဘယ်နေရာရောက်ရောက်သိတဲ့နေရာလေးကနေနာတယ်လို့အစွဲအဓိကဟိုသူ့အစ်စ်ခံလို့ရှိရင်နာတယ်လို့မှတ်ပေးပါတကယ်လို့ကျင်တယ်လို့အစွဲအဓိကသိရင်ဟောတကယ်လို့ကြိုက်တယ်လို့အစွဲအဓိကသိရင်ဟောဟုတ်ကလားတကယ်လို့အခဲကြီးရလို့သိရင်ဟောခက်တယ်မှာဟင်သူဝေဒနာတစ်ခုတက်လာရင် ပူနာကျင်ကြိုက်ခဲခဲကြဆုံးသူ့ဆောက်အောင်ကြီးကြီးတယ်လို့လေဟုတ်ခလားပြီးတော့တို့ခြေမျက်စိကတက်တဲ့ဝေဒနာသည်အားကောင်းလို့ရှိရင်တင်မထုံမှာဆုံးတယ်ဟုတ်ခလားဒါအားကောင်းရင်ပြောတာပေါ့လေအားမကောင်းရင်ခြေသလုံးလောက်ကပြန်ဆင်းသွားတာလည်းရှိပါတယ်ဒူးသီးလောက်ကပြန်ဆင်းသွားတာလည်းရှိပါတယ်ပေါင်လောက်ကဆင်းသွားတာလည်းရှိပါတယ်တခါတလေနာယုံလေးနဲ့ဟိုအားမကောင်းရင်လည်းပြေသွားတာလည်းရှိပါတယ်ဟင်တခါတလေကျင်နာလေးတစ်ခုလောက်နဲ့ တက်ပြီးတော့ပြေသွားတာလည်းရှိပါတယ်အင်မတိအင်မတန်အားကောင်းမှသူတင်မသွန်အောက်မှာခဲကြီးလို့လေဟင်ဟင်ဒီဘူးတီကြီးလို့တီးတယ်များဆောက်အောင်ကြီးနေရင်ဒိုးစီကြီးလို့တယ်ဟင်တီးတယ်များယောဂီတို့ကစိတ်ကြီးချုပ်ခံမယ်ဆိုရင်ကြောက်ခဲဆောင်းရှိတာကြီးထိုင်ထားရတယ်လို့တောင်ဖြစ်ဦးမယ်စိတ်ချုပ်တော့နာမယ်ဟုတ်ကလားဗျာဟင်သဘောပေါက်သလားဗျာအဲ့ဒါလေးလေခေါင်းအေးအေးစိတ်ထိုင်ကြကြပါမှပဲထင်တယ် ကိုဖဲနဲ့ဟင်ဟိုတရားခံကနိုင်သွားတော့ဟောသူခေါင်းပူအောင်မလားသူတရားလုံးကနိုင်သွားတော့ဟောခုပေါင်းများသူတရားသူကြီးရလေတို့ဒီတတိတရားသူကြီးရဟောကိုမနာမိုးကြီးဖြစ်နေပြီနာရနဲ့သိတာတရားလုံးနဲ့တရားခံတွေ့လိမ့်မယ်ဟုတ်ကလားဟင်လာသားပြီးတော့များဘက်လိုက်အောင်မလားဟုတ်ပါမလားဗျာအဲတို့တော့လာသားပြီးဘက်လိုက်လိမ့်မယ်ထင်တယ်တို့ဟာလေဟုတ်ကလားတရားသူကြီးလမ်းပါဘူးဗျာ ကြားလားဟင်ကိုနဲ့မဆိုင်တယ်လို့သဘောထားပြီးအဲ့ဒါလေခေါင်းအေးနဲ့ကြည့်ပြီးသားမှာသူတက်တက်တယ်လို့သူကြကြတယ်လို့ဟုတ်ကလားသူ့အချိန်ပြင်းပြင်းတယ်လို့သူ့အချိန်ရော့ရော့တယ်လို့ဟုတ်ကလားအဲ့တော့ဒီနာရာမှာချင်းဖြင့်ဟိုငါဆိုတာဟောဝင်နိုင်သေးလားအဲတင်ပါကြီးဆိုတာဟောခြီးသလုံးကြီးဆိုတာဟောဝင်နိုင်ဘူးဟုတ်ကလားဒီလိုဆိုနာရာလေးနဲ့တိတာလေးအလုံးလုံးတာဟောမမြင်နိုင်ဘူးလားတရားခံစေလေ ဒါလည်းမြင်နိုင်တယ်ဟုတ်ကလားဗျာမှန်ပါဟေးပြီးတော့ဒီအမှတ်ကလေးနဲ့ဟိုဣရိယာပုပြောင်းပြီးတော့ဒီဒုက္ခဝေဒနာကိုကုစားမယ်တစားအမှတ်ကလေးနဲ့ဒီဝေဒနာကိုပြောင်းအောင်ကုစားလိုက်ရင်ဟောဟုတ်ကလားတို့ချမ်းချမ်းသာသာနဲ့မပြီးနိုင်ဘူးလားအဲ့တော့ဒုက္ခဝေဒနာလည်းဒီပြောင်းနိုင်တယ်နာရာနဲ့သိတာလေးနဲ့ဒီနှစ်ခုအလုံးလုံးနေပုံလည်းသိနိုင်တယ်ဝေဒနာနုပဒနာရှုရခြင်းရဲ့အကြောင်းကိုဆိုလိုသည်ဟုတ်ကလားဟင် ဟုတ်ကလားဗျာတကယ်လို့ယောဂီတို့အာယုံ မထတာလို့ဘက်လိုက်နေလို့ရှိရင် နာတာမှတ်နေနာတယ်ပဲဟုတ်ဗျာမှန်ပါဗျာနာတယ်မှတ်ရင်သူ့တတိပေးတယ်လို့ရှိထင်တယ်ပိုးနာသေးဗျာဟင်အာယုံမပြုတ်တတ်ရင်လေမိမိအနေသာကြီးသူ့ဟာသူနာတာငါနဲ့မဆိုင်ဘူးဆိုဒီသဘောလေးထားပြီတရားသူကြီးနေရာကလေဟင်ငါမင်းတို့ဘယ်လိုနားနေကြလဲပြဗန်းဆိုပြီးတော့ကိုကဘေးကနေကြည်နေသလိုလေ ဒီလိုအာယုံပြုတတ်ရင်တော့ဖြင့်သူ့ဟာသူဝေဒနာဆောက်ဝင်ကိုရင်မှန်ကြသွားရင်ကြသွားတာပါဟုတ်ခလားဟင်အဲ့ဒီကြကြကြသွားတာလဲကြောက်အောင်ကြီးတဲ့ခိုင်းတာမဟုတ်ပါဘူးတိအောင်လည်းပါသေးတယ်ဟင်ကြောက်အောင်ခိုင်းတာကြီးတယ်မဟုတ်ပါဘူးတိအောင်လည်းပါတယ်ဟင်ကြောက်ပြီးရောမလုပ်ပါနဲ့နာရာလေးရဲ့ဟိုအဖင်းဖင်းဟင်ကြောင်ွယ်ပြီးကြောက်သွားပုံလေဟင်တက်လာရင်လည်းအဖင်းဖင်းပြသဘောပေါက်တယ်အဲ့တော့အောက်ပိုင်းကတက်လို့ရှိရင်ချင်းမျက်စိက တက်တဲ့ဟာပဲဖြစ်ဖြစ်ခြေသလုံးကတက်ထားပဲဖြစ်ဖြစ်တင်မဆုံသည်သူ့ရဲ့သူ့ရပဲနောက်ဆုံးပဲဟုတ်ကလားတကယ်လို့နောက်ကအထက်ပိုင်းနောက်ကတက်ရင်ခတိယောကတက်တဲ့ဝေဒနာတွေလက်ပြညုံမှာဒါသူ့ဆုပ်ရပဲတိတဲ့အားကောင်းရင်ပခုံးအိုးမှာဆုံးတယ်ဒီမှာလာခဲကြီးဖြစ်နေတာပါဟုတ်ကလားဒါလည်းသူ့ရဲ့အတက်အကျအပြင်းအပြော့ဒါကိုမြင်အောင်ခေါင်းအေးနဲ့မှတ်ပြသမှာဟုတ်ကလားဗျာဟင်ပိတ်ထိုင်မကြလို့အထက်ပိုင်းရှေ့ကတက်လို့ရှိရင် တို့ဒီလက်ရပဲဖိသအောက်ကနေပြီးတော့ဒေါမ်နန်းတက်တတ်ပါဟင်ဒါကသိထိုင်ကြရင်ဖြစ်တတ်တာပါဟုတ်ကလားဗျာဒီလိုရှိကအထက်ပိုင်းရှိရတဲ့ရင်လေသူတက်နေပုံလေးကိုခေါင်းအေးအေးသိထိုင်ကြကြဒါတော့ဘာမှမတတ်တရားသူကြီးတယောက်ရဲ့ဟိုထားတဲ့စိတ်ထားမျိုးလားဟဲ့တရားသူကြီးသိနေတဲ့အခါထားတဲ့စိတ်ထားမျိုးခေါင်းအေးမှလည်း ဟိုသူ့ရဲ့ထွက်ချက်ဒီဘယ်ဥပဒေနဲ့ဝင်တယ်ဘယ်ပုံမှန်နဲ့ဆိုင်တယ်ဆိုတာကိုသိနိုင်တယ်တင်တယ်တရားသူကြီးစိတ်ယုံနဲ့ပြီးသွားပုံမှန်တဲ့ကိုဝင်မဝင်လဲသူခေါင်းအေးမှသိတာတင်တယ်ဟဲ့ခေါင်းမအေးရင်သိပါမလားဗျဟုတ်ကလားဗျအဲ့တော့နာမူကြီးစစ်ခဲ့ရင်လေခေါင်းအေးအေးစိတ်ထိုင်ကြတာလေဒါတွေယူပေးသားမှာဟုတ်ကလားဒီနှစ်ခုတည်ယောဂီတို့အရေးကြီးဆုံးဟုတ်ကလားနာသီဝါကာယဘိအဓိကပင်နိုင်တယ်ဟဲ့ဒါပြီးဒုတိယဥသာပြီးပါတော့ဟဲ့ ဝေဒနာထင်တယ်ဟုတ်ကလားဘာဖြစ်လို့တော့ဒီနှစ်ခုကကိုတွေ့ထင်ကိုတွေ့ဟုတ်ကလားဗျာဟင်ပြီးတော့ဒီနှစ်ခုသည်တရေလူတရေခံမစုံဘူးလားတရေလူတရေခံစုံတဲ့အတွက်အမှုပေါ်နိုင်ပါဗျာပေါ်စရာရှိဒီနှစ်ခုကပေါ်မှာပါဗျာတခြားကပေါ်မှာမဟုတ်ဘူးဟုတ်ကလားတို့စိတ်တ ानु ပါဒနာဆိုတဲ့ခု ခုနတို့ပြည်တည်ခဲ့တဲ့တိုက်ဆို တွေးမှုတော်မှုဆိုတဲ့ကြံသိမှုထင်တယ်ဒါကတော့ဟွာလာတရေခွင်းက ထွက်ပြေးတဲ့တရားခံလိုက်ဖမ်းတာဟုတ်သူကဟိုတရားတို့တရားခံသုံးရလားဟင်အတိတ်ကိုစိတ်သာသွားနိုင်တယ်ရုပ်လိုက်နိုင်သလားဟင်အနာဂတ်ကိုရောစိတ်သာကြူသွားနိုင်တယ်ရုပ်လိုက်နိုင်သလားဒီလိုဆိုတရားတို့တရားခံသုံးသလားစိတ်တနုပါဒနာဟုတ်ကလားဒီလိုဆိုသူ့ဦးစားပေးဟုတ်ပါမလားသို့တော့သူ့မမှတ်လို့ရှင်သူ့စီဟာဟောကိလေသာမဝင်နိုင်ဘူးလားဒါရင်ဒီတွေးမှုတော်မှုကိုမှတ်တာသည်ဝင်းလာမဲ့ ကိလေသာကိုလည်းဖြီးပြီးသားမဖြစ်နိုင်ဘူးလားပြီးတော့ဒီရှုွက်ထဲကထွက်ပြေးတဲ့တရားခံကိုတို့လိုက်ဖမ်းတာကောမဖြစ်နိုင်ဘူးလားပြီးတော့ဒီတရားခံဒီသူအားကိုရှိတဲ့အာယုံစီကိုပြေးတာထင်တယ်ဟဲ့တော့တချို့လည်းအတိတ်အတိတ်ပေါ်ဗျာအရင်ကခံစားခဲ့ဘူးတဲ့နေရာလေးတွေပြန်ပြေးတာထင်တယ်အဲ့တော့အဲ့ဒီအာယုံကိုလည်းမှန်ရင်မှတ်တတ်နဲ့ဖြက်ဖီးပြီးသားကောမဖြစ်ဘူးလားသူခိုတအောင်တတ်တဲ့အဆောက်အုံချင်းကိုလည်းဖြက်ဖီးပြီးသားလည်းဖြစ်ကြ ဒါရင်စိတ်တ ानु ပါဒနာကအကျိုးသုံးချက်မရနိုင်ဘူးလားဟုတ်ကလားဗျာတဘောပေါက်ပြီကိလေသာမဝင်အောင်ရဲ့ဟုတ်ကလားရှုွက်ထက်ကထွက်ပြီးတဲ့စိတ်ကိုပြန်ပြီးတော့ရှုွက်ထက်ဝင်အောင်လှုပ်ထားရဲ့ပြီးတော့သူဆွဲလို့သွားတဲ့နေရာလေးကိုတို့ပါတော့ဟိအာယုံခံစားတဲ့တုန်းကဟိုအကျွေးခံစားခဲ့လို့အမှတ်မပါခဲ့လို့တင်းနေတဲ့ကျွေးချင်တယ်အဲ့ဒါကိုလည်းအကျွေးချီပြီးတော့မဖြစ်နိုင်ဘူးလားဟုတ်ကလားအဲ့ဒါတရားခံခုအောင်တတ်တဲ့ ဟိုအဆောက်အုံကိုဖြည့်ဆည်းရာကြပြီဒါစိတ်တနုပဒနာရှုရခြင်းရဲ့အကျိုးဗျအလကားရှုတာမဟုတ်ပါဘူးဗျသဘောပေါက်လားဟင်ဒါထိုင်မတန်တတိအတွေ့အကြံတွေပေါ်ခဲ့ရင်ဒီလိုဆိုရင်တွေးနေကြမ်းနေလို့ငါတရားပြက်တယ်လို့ပြောဖို့လိုသေးလားအဲ့ဒီတွေးတာကြံတာဒီပလင်ကုန်ကြမ်းပစ္စည်းမဖြစ်နိုင်ဘူးလားဟင်တို့မှတ်ပြီးတို့အမှတ်တရမှာတင်တယ်ဟိတို့မှတ်ပြီးတို့အမှတ်ရမှာတင်တယ် အဲ့တော့နာသီဝါကမှမှနာရာကျင်နာမှမှတွေးတာမှမှခွေးကြိုက်လို့ရရဒုတ်ပြလို့ရရရတာလိုရင်းမဲမဟုတ်လားအမှတ်မလွတ်တော်ပြီသဘောပေါက်တရားရှာခိုင်းတာလားအမှတ်ခိုင်းနေတာလားလွယ်ပါသဗျာဟင်ဟင်ဟိုပြောရင်တော့ဘယ်လိုပြောရမလို့ဟိုတတိကရှိကလမ်းပြခင်တယ်အဲဒုကနောက်ကဟိုဟာသူ့နောက်ကလမ်းလိုက်ခင်တယ်ဟဲ့ဟင်အဲ့တော့ तू तू နဲ့ကိုရင်းနှီးအောင်လုပ်နေတာပါပဲ ဟုတ်ကလားဒါလေးပဲထင်တယ်ဟင်ဟုတ်ကလားဒီတတိနဲ့တို့နဲ့ရင်းနှီးအောင်လုပ်နေတာပဲရှိသေးတယ်ဘာမှမသိဘူးဟင်သူရင်းနှီးရင်တော့သူလည်းတို့တန်ဟောစဉ်ရှိတန်ကောင်းပါရဲ့ဒီလိုဆိုစောင့်ခေါ်တန်ကောင်းပါရဲ့ဟုတ်ကလားဟင်သူအကောရင်းနှီးတော့ဟောဘယ်နဲ့တို့ရင်းနှီးနေဆိုရင်သူနောက်ကကတ်မလိုက်ဘူးလားဟင်မွေးတခွန်းပြောတခွန်းဆိုပဲလို့နေမတော့ဟုတ်ကလားအဲ့တော့ဒါရင်းနှီးအောင်လုပ်တော့မရှိပါသေးတဗျာဟင် ဟင်တတိနဲ့ယောဂီတို့နဲ့ရင်းနှီးအောင်လုပ်ခိုင်းတာပါလားဘာမှမဟုတ်ဘူးသဘောပေါက်ပြီအဲ့တော့ထိုင်းနေစဉ်ကာလတော့ဖြင့်ခုနတို့ဖူးနှုတ်ခဲ့ကြတဲ့အတိုင်းဆိုကြားတာနဲ့နာနာနာနဲ့နှခေါင်းကပိတ်လို့မှရပဲရလားခင်ဗျားမျက်စိသာပိတ်လို့ရနာနဲ့နှခေါင်းပိတ်လို့ရဟုတ်ကလားဗျာအဲ့တော့ကြားတာဝင်လာရင်နှခေါင်းကြီးလဲဝင်တယ်ထွက်တယ်မအောင်မယ်ဟိုကြားတာကြီးကလည်းကြားလေဆိုးလေထင်တယ်ဟင် တခါတလေမြစိတ်ဝင်စားစရာပြောသွားတာပါသေးထင်တယ်ဟင်ဟင်ဟုတ်ကလားဗျအဲ့လိုကြီးဖြစ်နေရင်ဘယ်နဲ့တော့ဟိဟင်နာသီဝပဲမှားရမလားတို့မဟုတ်ကြားတာကိုပဲမှားရမလားဟုတ်ကလားဒါကိုတတိလေးတစ်လုံးနဲ့အလုတ်ဖြစ်ပုံကိုပြောနေတာတို့နာသီဝတစ်ချက်တည်းမှတ်တာတော့ဝေဘူးဆရာတော်ဘုရားကြီးတို့လိုတို့ရှိတဲ့ဝရိယဘုံနဲ့သွားတဲ့ပုဂ္ဂိုလ်သားရတယ် တို့ကဝရိယဘူတိမတတ်နိုင်လို့ဟုတ်ကလားဗျာဟင်ဖြေးသေးကြတာရုပ်ထင်ရမှာထင်တယ်ဟုတ်ကလားဟင်ဟိုသူ့စိတ်သွားတာကိုသူတတိလေးကလိုက်မှတ်နေတာမဟုတ်ဘူးလားဟင်ဒါလေးဗျာဒါကတတိလေးရှိရုံနဲ့ရနိုင်တယ်နှီးပါဗျာဟုတ်ကလားဟိုဝရိယကြီးဖို့သိမလို့ပါဟုတ်ကလားဟင်တမာရီကြီးဖို့ကောလိုပါပညာကြီးဖို့ကောလိုပါဟိုငါးချက်ထဲမှာတို့တတိပူနေပေါ့ဟင်ဟင်ဒါအလွယ်ဆုံးနည်းဟိုတို့ ဘုရားရှင်လက်ထက်တုန်းကဘာဝတိကရွာသူရွာသားတွေတုံးတဲ့ရွာသုံးကပ္ပထမဒါတောင်းလုံးကပ္ပထမဟုတ်ပါဘူးဟုတ်ကလားအခုခေတ်မှာကြီးကြီးကျယ်ခေါင်းကြိုက်ပြီးဒီဓမ္မယုံနဲ့လာလို့မရဟိုတူတာဝတိပြည်ဟိုဇေတုံမှာခြေတုံးကသူ့တာဝတိပြည်သူပြည်သားတွေက7နှစ်73နှစ်သမီးဆိုရင်အရိယာတွေဖြစ်ကုန်တယ်ဝိတာကာတို့ဆို9နှစ်နဲ့ဖြစ်တာမဟုတ်လားဟင်အဲ့တော့ဒါကလေးကမထမ်းထင်တယ် ဟင်တို့ဟာတွေကရောကလေးလားလူကြီးလားအာရှိကလူကြီးတဲ့နောက်ကကလေးတဲ့ဟုတ်တယ်လေဟင်အဲ့ဒါကလေးကမထားမှများလူကြီးကမထားမဟုတ်ဘူးဟုတ်ကလားဟင်တတိလေးထားယုံနဲ့ရနိုင်တာဗျာလွယ်လွယ်လေးဒါလေးပေးလိုက်ရင်ရွာထဲကြတော့အသုံးမတည့်ဘူးလားရွာထဲထမင်းထမင်းချက်ထားလဲအမှမလို့ယုံမယ်လေငရုတ်တိထောင်းလဲအမှမလို့ယုံဗျာအဲ့တော့ရွာထဲလည်းအသုံးတည့်အောင်လို့ဟုတ်ကလားဗျာရွာထဲကစိတ်များတဲ့ပုဂ္ဂိုလ်တွေနဲ့လည်း ဒီဟိုစခန်းရောက်တဲ့နေရာအတုံးတက်အောင်လို့ဒီကမ္မထမ်းပေးထားတာဟင်နာသီဝတကြတဲ့ဖမ်းမှာဆိုယောဂီတို့မရမှာသို့လို့ပါဗျာဟင်နာသီဝကြီးလည်းမအောင်မဲ့ဟိုကလည်းဘာပြောထားလဲဘာပြောထားလဲဘာပြောထားလဲတော့မှဟိဟိုကအတန်လေးကလည်းစာစာစာစာနဲ့ဟင်ဓမ္မယုံနဲ့ဖြတ်သွားဖြတ်လာနေလေဟင်နီးနီးပဲထင်တယ်ဟိဟင်ဒါတဲ့ဘသူအတန်ဘယ်ဝအတန်ကြားလိုက်ရင်ဘယ်လိုနေမလို့ပူဆိုးဟုတ်တယ်ဟင် အဲ့တော့ဒီနေရာတော့ကိလေသာဝင်မလာနိုင်ဘူးလားဝင်လာနိုင်တယ်ဟုတ်ကလားဗျာဘသူရဲ့ဘာပြောသွားတာနားမဲခင်ဗျားတို့ဟုတ်ကလားဗျာအဲ့တော့နားကကြာရင်နားထိတ်တတိလေးကပ်ပြီးအတန်အာယုံတော့ပါမသွားအောင်တယ်ကိုယ်စိတ်ကလေးလည်းထိမ့်သိမ့်ပြီးလားမဖြစ်နိုင်ဘူးလားဗျာကြာရင်ကြာတယ်ကြာတယ်ကြာတော့တာမှဘာကြာလဲလည်းပြောမနေနဲ့ဘာဖြစ်ဖြစ်မြင်မြင်မမြင်မြင်ကြားတယ်ဆိုတော့ဖြစ်ပြမြင်အောင်ခိုင်းတာမဟုတ် မြင်ဖို့ရအောင်လွယ်ပါမလားဟင်ဘာဖြစ်လို့တော့အငွေ့တိုက်ဖြစ်လို့နှုညနှုံလို့ဒါထက်ညာကြမှာဟိုအတန်တစ်ချက်ဓက်ကနေတိုက်ရင်နမွေးနေတကွာခန္ဓာကိုယ်တစ်ခုလုံးသိမ့်သိမ့်တုံပြန်းပြန်းကွဲသွားအထက်ညာကြမှာမြင်နိုင်တယ်ကိုယ်စိတ်ကိုအပိပိုင်တဲ့ပုဂ္ဂိုလ်မှလေဒီအောင်ညာမှာတော့အမှတ်ရတော့ပြီဒါပဲတင်တယ်ဟဲ့သဘောပေါက်တယ်အဲ့တော့တို့ဒီနားထိတ်ကလေးကနေကာပြီးဒါကနားပြောတာပါဗျာဟုတ်ကလား ကြားတယ်ကြားတယ်နဲ့မှတ်ချက်ပေးနေရင်ဒုစိတ်ကောအာယုံနောက်ပါအောင်မလားအာယုံနောက်ကကိလေသာကောဒုစိတ်ဝင်ကပ်နိုင်သေးသလားအဲ့ဒါလောက်ဆိုတို့လုံလောက်ပြီသဘောပေါက်တဲ့ဒါလေးမှတ်ပေးနေရမယ်ဟင်အဲ့တော့တို့ထိုင်တဲ့နေရာဒီလေးချက်ပဲထင်တယ်ဟင်ဟိုနာဟိုဟိုနန္နာတို့ဘာတော့တော့ဖြစ်ခဲ့ပါဟုတ်ကလားအဲ့တော့တို့ဒီလေးချက်ကလေးကိုတို့ သူပေါ်ရပေါ်ရလိုက်မှတ်နေရမှာတယ်အဲ့တော့တို့စာကတော့ပင့်ကူကြီးနဲ့ဥပမာပေးသဗျာပင့်ကူကြီးကကိုရကြီးနဲ့သားကောင်ဖမ်းဖို့ဆင်မထားဘူးလားဆင်ထားပြီးတော့ဘဟိုမှာအမျက်ခိုင်နေတယ်ဟင်တကယ်လို့သားကောင်ကအပေါ်ညင်ရင်အပေါ်တက်စားပြင်ကုံရင်ဘဟိုပြန်ခိုင်ဟင်ဟိုအောက်မင်းကောဟိုလက်ဝဲဘက်မမင်းကောလက်ရဘက်မင်းကောဟင်သားစာပြီးတိုင်းပြီးတိုင်း ဘဟုပဲပြန်ကာဒီမှာလဲနာသီဝကိုဘဟုထားပြီးဟုတ်ကလားနာရင်နာတဲ့နေရာသွားကာမှာပေါ့ပြီးရင်ပြန်ပြန်ရမလို့နာသီဝပြန်ဟင်အတွေးကြံနေပေါ်နေရင်ကောဟုတ်ကဲ့မှတ်ကြဟုတ်ကလားပြီးရင်နာသီဝပြန်ခိုင်းမယ်ဟုတ်ကလားဗျာဟိုကြားမှုနာမှုတွေပေါ်နေရင်ကောမှတ်မယ်ပြီးရင်ကောနာသီဝပြန်ခိုင်းဒါလေးဗျာအဲ့တော့တတိလုပ်ပါအောင်မို့တတိမလို့တော်ပြီဘာတရားမှရှာနဲ့ ဟုတ်ကလားမှန်အားကောင်းအောင်လုပ်နေတာလေဟင်မှန်အားကောင်းရင်တို့ပါလားဟိုမှန်အားတွေတက်လာလိမ့်မယ်မှန်အားတက်ရင်မှန်ညာဆိုတာထွက်လာလိမ့်မယ်ဟင်ကိုကိုမှတ်တဲ့နေရာလေးလေမှန်ညာထက်လာရင်အဲ့ဒီမှန်ညာထက်တော့အသိဉာဏ်ကသူ့ဟာသူ့ပွင့်ရတာတို့ပိုင်တာမဟုတ်ဘူးတို့တတိတလုံးပဲပိုင်အဲ့တော့တတိစာအားကောင်းတို့စနေထပ်နေပြီဆိုရင်အမှတ်တွေတက်မလာဘူးလားအမှတ်တက်လာရင်မှန်ညာဆိုတာထွက်ကိုလာရမယ်အရေးကြီးတာတို့ပါလား ကလေးပွဲကြီးမဖြစ်ဖဲနဲ့လူကြီးပွဲကြီးဖြစ်အောင်မှာစဉ်းစားဟင်ကလေးရောဟိုသုံးနှစ်သမီးနှစ်နှစ်သမီးတွေရောမိဘလက်ဆွဲပြီးတော့ပွဲသွားမရှိဘူးလားကြည်တာပဲအဲလူကြီးကြည့်တဲ့ဇာခုံးမဲကြည်တာပဲလူကြီးမြင်တယ်လို့လည်းမြင်တာပဲသို့တော့လူကြီးသိတယ်လို့သိသလားဟုတ်ကလားဗျဟင်အဲသူလူကြီးကြည့်တယ်လို့ကြည်တာပဲဟုတ်ကလားလူကြီးလည်းဒါကြည်တာပဲကလေးလည်းဒါကြည်တာပဲဟုတ်ကလား သို့တော့လူကြီးကတော့ကြည်ရင်မတာသူ့ဆင်ញင်ညာပါတယ်ထင်တယ်ဟင်ဆင်ញင်ညာပါတော့ဘသူဘာပြောသွားတာဘက်နဲ့ဟောဆုံးလဲဆုံးတော့ဘာသာလန်ကြီးဆိုတာတော်တော်ဟင်ကလေးကတော့ဘာသိတော့ပန်းတယ်တို့လည်းမှတ်တာမှတ်နေတယ်ဆင်ញင်သိမ့်မပါရင်ယောဂီတို့ကလေးပွဲကြီးဖြစ်မယ်ဝင်းတယ်ဟုတ်ခလားဝင်းနာသိဘယ်လိုနေတယ်လဲဆိုရင်ဆင်ញင်သိကလေးကပ်ပြရဝင်းနာဘယ်လိုနေတယ်လဲဟုတ်ခလားထွက်တယ်နော် ထွက်တာလေးဘယ်လိုနေသလဲကတ်သုံးတတ်ပေးရမယ်လေတို့ထူကြပါဆိုဗျာဟိုမစားဘူးတဲ့အစားတစ်ခုများလက်ဆောင်ပေးလို့ရှိရင်ဒါကဘယ်တိုင်းပြည်ကလာတာဒါကဘာမို့ဘယ်လိုလို့ပြောတဲ့အခါအင်းဘယ်နဲ့တော့စားယုံစားတာလားဖင်ရင်သိပ်ပါသလားဟုတ်ကလားဟင်မစားဘူးတဲ့စားဆိုရင်လေဖင်ရင်သိပ်ပါတယ်ဘယ်လိုဟာလေးလဲဆိုဟင်သူ့မုံရရတာကဘယ်လိုဟာတော့ဆိုတာဖင်ရင်သိပ်ကလေးပါတယ်အဲဖင်ရင်ကလေး ပါပြီသူ့မုံလေးတစ်ခုလောက်ကောင်စားရင်ဒီမှုရရတာဘက်နယ်သွားမပြောနိုင်ဘူးလားအေးအဲ့ဒီတိုင်းပြအဲ့ဒီတိုင်းပြဒီမှာလဲနာသီဝဝင်ဝင်နာလေးရဲ့အကြောင်းလေသင်ញင်သိကလေးပါပေးပါထွက်တော့ဟောထွက်တဲ့အကြောင်းလေးသင်ញင်သိကလေးပါပေးပါဟုတ်ကလားဗျာအဲ့ဒါလေးအရေးကြီးဆုံးပါဓမ္မတို့လူကြီးပွဲကြီးဖြစ်ပါတယ်လေဟင်လူကြီးပွဲကြီးဖြစ်အောင်ဆောင်ရွက်ပြီးသားပါဟုတ်ကလားဗျဟင်အဲ့တော့တို့ ဟိုအပြောကွဲတာမှန်တယ်မြတ်ဘယ်နဲ့တော့သဘောကွဲလို့လားမကွဲလို့လားအပြောကွဲရင်သဘောကွဲလို့ပဲဟုတ်ကလားအဲ့တော့ဝင်တယ်တဲ့ထွက်တယ်တဲ့အပြောချင်းတူလားတခုကဝင်တယ်တဲ့တခုကထွက်တယ်တဲ့ဟုတ်ကလားအဲ့တော့ထန်းလျက်တဲ့ကြံတကာတဲ့တူလားတို့တော့အဖြေထွက်တော့ဘယ်လိုထွက်တော့ချိုတယ်တို့ဒီဟောဝင်တော့ဟောထိဝင်တာပဲထင်တယ် ထွက်တဲ့ဟောထိထွက်တဲ့ဆိုတာခြူတာနဲ့တူတူပဲသို့တော့ထန်းလေးရဲ့ခြူနဲ့ကြံတကာခြူတူသလားဒီမှာကဝင်တော့ဖိထွန်းမြထွက်တော့လှန်ထွန်းမြတူသလားပြုတ်တေးချာလေးခေါင်းအေးနဲ့ကြည့်ပြီးသားမှာဝင်တွန်းနဲ့ဟုတ်ကလားဖိတွန်းနဲ့လှန်တွန်းခံရတာရင်တူပါမလားအေးတူရဘာတွေမတူသလဲအာထုခါသာယောဂီသိနိုင်အောင်တို့သဲလုံးသာပေါ်ပြီးတာပါဗျာဟိ အပူအေးချင်းတူပါမလားအနှေးမြန်ခြင်းကောအလေးပေါ်ခြင်းကောအတိုးရှိခြင်းကောဒီလေးချက်တစ်ချက်ချက်တော့တွေ့နိုင်တယ်လူကြီးပွဲကြီးဖြစ်ခဲ့ရင်ဟင်လူကြီးပွဲကြီးဖြစ်ခဲ့ရင်ဒီလေးချက်တစ်ချက်ချက်တော့တွေ့ရမှာများသောအားဖြင့်အေးဒီနွေးဒီဒါကအများဆုံးတွေ့တတ်ပါတယ်ဟင်ဘာဖြစ်လို့တော့အတိုက်တာဘက်ကခေါင်းဆောင်မို့ဟင်ဟင်ဟိုလေဘက်ကဝါရောနဲ့တည်သောမို့ဘူးလား ဟင်တို့ဘက်ကပထဝီနဲ့အာဘောဘုံလားခံတဲ့ဘက်ကအဲ့တော့အတိုက်ပဲရဲ့ခေါင်းဆောင်တွေတည်သောဖြစ်တဲ့အတွက်အိမ်မှုနှွေးမှုကပထမဆုံးတွေ့တာပါဒါရှားရတာမဟုတ်ပါဘူးရှားခိုင်းတာလည်းမဟုတ်ဘူးဟင်ဟိုလူကြီးပွဲကြည့်လို့လေခင်ရင်သိကလေးရှိနေရင်သိနိုင်တာလေးပြောတာဟုတ်ကလားဗျမှတ်တာပါမလားဒါတို့ထိုင်ကမ္မထာအဲ့တော့ထိုင်ကမ္မထာကနေပြီးတို့ဈဉ္ဉံကမ္မထာပြောင်းရလိမ့်မယ်တင်နော်ဟုတ်ကလားဗျဈဉ္ဉံကမ္မထာပြောင်းမယ် ပြောင်းတဲ့အချိန်ကိုတို့ဥပမာမပြဣရိယာပုတ်ဒီလိုတိုင်းနေတယ်ဆိုတော့ဟင်ထိုင်းနေရနေတော့ဘသူကအရင်လာတယ်လဲတော်ကျင်စိတ်ကအရင်လာလိမ့်မယ်ဟုတ်ကလားဣရိယာပုတ်ပြောင်းကျင်စိတ်ကအရင်လာမယ်ဟုတ်ကလားပြောင်းကျင်စိတ်ရင်လာရင်လည်းသူလာတဲ့အတိုင်းမှပေါ့ပြောင်းကျင်တယ်ပြောင်းကျင်တယ်ပေါ့ဒါပဲကြည့်သူဒီကောင်းလေးဘာလို့မလဲကြည့်နေဟုတ်ကလားပြောင်းကျင်တယ်ပြောင်းကျင်တယ်ကမှန်တယ်အဲ့ဒီကနေပြီးတော့လက်ပြင်ကျင်စိတ်ပြောင်းသွားတယ် ကြောင်းမြင်စိတ်ကနေလက်ပြင်းမြင်စိတ်ထင်တယ်အဲ့ဒါပြင်းကျင်တယ်ပြင်းကျင်တယ်ဆိုပြီးပြင်းနေလိုက်ဟုတ်ကလားသူကိစ္စပြီးရင်ပြင်းကျင်တယ်ပြင်းကျင်တယ်မိုင်းနဲ့ဒီကောင်းနှကောင်းဘာလုပ်တယ်လဲကြည့်နေပါတော်တော့တင်မလင်ငွေကြီးထပြီးတော့ဖြတ်ခိုင်းနေတယ်ဟင်စိတ်ကလေအဲတင်မလင်ငွေကြီးလည်းဖြတ်ပေးလိုက်ပြီးတော့ဘာလုပ်ခိုင်းလို့ဖရာဥတိုက်ခိုင်းနေတယ်ဖရာဥတိုက်တာတော့ငော့လိုက်အောင်กว่าချလိုက်အောင်กว่าနဲ့ဘယ်နှခါခိုင်းလို့သုံးခါဗျ ဒါပြီးမှထခြင်းစိတ်ကလေးထင်တယ်ထခြင်းစိတ်ကလေးကြီးမှထတာထင်တယ်ထတော့ခမည်းတို့ဒီပဲကြီးအဲမျက်နှာမူထတာဗျအဲထတဲ့တိုင်းသာသွားရင်တော့ဖះနဲ့တိုက်တော့မှာခင်ဗျားတို့အဲ့တော့လှဲ့ခြင်းစိတ်လာလိမ့်မယ်ထင်တယ်အဲ့ဒီမှာပြဿနာပေါ်ပြီအဲ့ဒီမှာဘယ်နဲ့ညာလူကြတော့မယ်ထင်တယ်ဟိဘယ်နဲ့ညာလေဒီကနေတော့ဟိုလှဲ့တဲ့အခါဟိုနောက်ကိုလှဲ့ခြင်းရင်ဘယ်နဲ့ညာတော့ပါတော့မယ်ထင်တယ်ဗျာတခါတလေစိတ်ကလေးကဘယ်ဘက်ကိုညွတ်မှ ကျွတ်တို့ဘယ်ဘက်ကိုလှည့်ပေးရတာလားတခါတလေကျွတ်တို့စိတ်ကလေးကညာဘက်လှည့်ပေးတာမှဆိုမှကျွတ်တို့ညာဘက်လှည့်ပေးရတာလားဟုတ်ကလားအဲ့တော့ဒီကိုကြီးကိုစိတ်ကအဆင်းဆင်းဘယ်လိုခိုင်းသွားတယ်လဲမြင်အောင်ကြည့်ဒါတရားပဲမဟုတ်လားဟင်သဘောပေါက်တယ်ဒါပြီးမှဟိုဟိုဘက်ကိုရောက်သွားပြီထင်တယ်ဒီဒီဘက်မျက်နှာမူရာကနေပြီးဟိုဘက်ဟိုအနောက်ဘက်ရောက်သွားပြီထင်တယ်အဲ့ဒီလေပြဿနာပေါ်ကြပြန်ပြီထင်တယ်ဟင်ဘယ်ဘဝနဲ့ညာဘဝဘယ်သူထွက်မလဲဆိုတာ စားတယ်ဥမဲ့တယ်နဲ့ဟုတ်ကလားဟင်အဲ့တော့လှဲ့ခြင်းနဲ့ဒါပြီးလှဲ့တယ်လှဲ့တယ်လှဲ့တယ်ဟင်းလှဲ့လို့သူလူချင်းတဲ့နေရာကြရင်စိတ်ကရခိုင်းတာနဲ့ဓာတ်ဆိုရသွားရပြီးတခါတို့ဟင်ဟိုသွားခြင်းစိတ်ကလေးပေါ်လာပြီတဲ့သေချာကြည့်တခါတလေဘယ်ဘက်က စိတ်ရောက်မှဘယ်ဘက်ကစထွက်ရသည်တခါတလေညာဘက်စိတ်ရောက်မှညာဘက်ကစထွက်ရတာဗျာကိုထွက်ချင်တယ်ထွက်လို့မရဘူးသေချာကြည့်စမ်းဒါတရားပဲမဟုတ်ဘူးလားဟင် အဲ့ဒီအနေမှာဘယ်လမ်းပြီးညာလမ်းပြီးဘယ်လမ်းပြီးဟုတ်ကလားဟင်အိုးတို့မိမိဈဉ္ညာကမ္မဋ္ဌာန်းစိတ်ဓာတ်နဲ့နေရာကြလဲဒီတိုင်းပဲထင်တယ်ဟဲ့ဘယ်လမ်းပြီးညာလမ်းပြီးဟုတ်ကလားဘယ်ဘက်စိတ်ရောက်ရင်ဘယ်လမ်းလိမ့်မယ်ညာဘက်စိတ်ရောက်ရင်ညာလမ်းလိမ့်မယ်တိတ်ကလေးကဒီဘက်လမ်းခိုင်းပြီးဟိုဘက်ပြေးလိမ့်မယ်ဟိုဘက်လမ်းခိုင်းပြီးဒီဘက်ပြေးလိမ့်မယ်တခါတည်းဟိုနွားနှကောင်ကိုကြိမ်တို့ပြီးခိုင်းနေသလိုကျုပ်ကြီးကိုခိုင်းနေလိမ့်မယ်ဟုတ်ဗျာဈဉ္ညာကမ္မဋ္ဌာန်းလမ်းဆုံးနာတဲ့တိုင်နဲ့တည်းရတ်တော့ဆိုသွားနိုင်နေတာယုံကြည် သင်္ကုတ်တူကြီးလိုပဲဟုတ်ဗျာအဲ့ခါကျရက်တယ်ရက်တယ်သူရှိတဲ့တိုင်းနာဒီတတိကတော့တရားသူကြီးကလိုက်မှတ်နေရမှာထင်ဟဲ့ဟင်သူကြာကြာသူရချင်မလားဟဲ့ကြာတော့တခါလက်ချင်းသိပေါ်လာမယ်ဟုတ်ကလားဘယ်နဲ့ညာလာတော့ဦးမယ်ဟုတ်ကလားဘယ်လဲချင်းဘယ်လဲတယ်ဘယ်လဲတယ်ညာလဲချင်းညာလဲတယ်ညာလဲတယ်အဲလာရလမ်းပြန်ရောက်ရင်တခါအရာခိုင်းလေးဦးမယ်ရခိုင်ပြီးနှမ်းချင်းသိပေါ်တော့ဒီတိုင်းပဲထင်တယ်ဟဲ့အဲ့ဒါလေးကိုခောက်ချိုးခောက်ပြန်သူခိုင်းတဲ့အတိုင်းလေး စိတ်ခိုင်းတဲ့အတိုင်းကိုလှုပ်လှုပ်နေရတာလေးကိုတတိယမှတ်ချက်ယူပေးသားမှဟင်သဘောပေါက်တယ်အဲ့လိုမှတ်နေရင်အဲ့ဒီဈဉ္ဉံကမ္မဋ္ဌာန်းစီးဖြန်းခြင်းဖြင့်ဒီတထိုင်တွင်းမှာစိတ်ချုပ်ကိုချုပ်ဖြစ်လို့တွေးလေအသွာလာမမှန်တာတွေရောသွာလာမှန်သိနိုင်မလားဟင်ဒီမှာကိုဖိထိုင်ထားရတာလေအဲ့တော့တွေးလေတဲ့အသွာလာမှန်သိနိုင်ပါသဗျာဟုတ်ကလားဗျာဟင် ပြီးတော့ဒီထိုင်လို့ခန္ဓာညောင်းနေတာ အာယုံညောင်းနေတာလေးဟောခန္ဓာလေးတက်မလာနိုင်ဘူးလားအာယုံပြောင်းပေးလိုက်တဲ့အတွက်လေဟုတ်ကလားဗျာဟင်အာယုံပြောင်းပေးလိုက်တာကိုဗျာပြီးတော့အဲ့ဒီဒိဉ္ဉံကမ္မဋ္ဌာန်းကိုများများစီးဖြန်းလေလေဒုတိယထိုင်ခြင်းကိုအဲ့ဒီကတနှုတ်ပေးထားသည်ဟင်ဒီတထိုင်ကိုငြင်ငြင်ထိုင်တဲ့အတွက်သွေးလေးတွေဟိုတို့ခဲနေလို့ရှိရင်ဟိုသွေးလှုပ်ရှားမှ တို့ဘာတော့မှတ်ဉာဏ်ကကောင်းတာတင်တယ်ဟိတွေးလေလှူရှားမှလည်းဖြစ်ပျက်ကမြင်တာတင်တယ်ဟိဒီမှာထိုင်ပြီးထားလို့ဟိုမှန်အားမကောင်းသေးတဲ့ယောဂီဟာတွေးလေတွေကထိုက်နေတတ်ပါတယ်အဲ့တော့ဟိုမှာဈဉ္ညာကပ္ပတာစီးဖြန်းလိုက်တဲ့အတွက်ဒုတိယအချိန်မှာတွေးလေလှူရှားမှုကိုဈဉ္ညာကပ္ပတာကြောင့်ဟုတ်ကလားတွက်နေတဲ့ပုဂ္ဂိုလ်ကထိုင်းတာနဲ့ဖြစ်ပျက်မမြင်နိုင်ဘူးလားအေးဈဉ္ညာကမ္မတာအလကားခိုင်းတာမဟုတ်ဘူးအဲ့ဈဉ္ညာကမ္မတာကိုဟိုတို့အောင်လေးလေး ဒီမှာထိုင်တဲ့နေရာမှာတက်တာလေးလေးပဲအဲ့ဈဉံကမ္မထံပြင်းလေးလေးထိုင်တဲ့နေရာမှာဓမ္ပိလေးလေးပဲသဘောပေါက်တယ်ဟင်တို့ခိုက်တာလားအလကားမဟုတ်ဘူးလေသူ့အကျိုးနဲ့သူ့အကြောင်းကိုရှင်းပြပြီးမှခိုင်းတာဟုတ်ကလားဗျာအဲ့တော့တို့ထိုင်သင်္ကြန်ထိုင်သင်္ကြန်ဒါအမြဲလုပ်နေရမှာတင်ကြလားဟင်တို့ဒီမှာအဓိကပဲဟိုထူထူမူရပိုင်းကတော့မလွဲတာလို့လုပ်ရတာတင်ဟဲ့ဟင် ဒီနှစ်ခုအဓိကပဲထွေထွေမူပါဘိုင်းကတော့တို့အိယာဝင်ဟိုထခြင်းကသမှားမှာတယ်လေအဲ့ဒီမှာသေချာကြည့်ပြစိတ်ကအရင်နိုးတာမျက်လုံးဖွင့်သေးဘူးရစိတ်ကအရင်နိုးတာမျက်လုံးမဖွင့်သေးဘူးအဲ့မှာဖွင့်ခြင်းတဲ့အစင်းအစင်းလင်းတယ်လေဖွင့်ပြီးပါလို့မလဲအပေါ်ပိုင်းကိုကြီးသူထောင်ခိုင်းမယ်တယ်လေအပေါ်ပိုင်းကိုကြီးထောင်ပေးပြီးဘာလို့မလို့အောက်ပိုင်းကိုကြီးတခါတည်းပြင့်နေပေးမယ်တယ်လေဒါပြီးမှသွားဆရာရှိတာသွားသူလုံနေပုံကိုနောက်ကမှတ်ချက်ယူပေးတာ စိတ်ဘယ်လိုခိုင်းနေသလဲကိုယ်ဘယ်လိုလုပ်နေရသလဲဒါသိချင်တာထင်တယ်သဘောပေါက်သလားဟေးအဲ့ဒါလေးမှတ်နေရမယ်ဗျာအဲရနေတို့ဘာတော့အပေါ်ခင်းသွားလဲထင်ရှားတဲ့နေရာမှမှာပဲထင်တယ်ဟင်တို့သားတော့ဟောဟိဒီတိုင်းပဲထင်တယ်ဟိုသားရာလေးရစာကိုင်ညာလေးရစာအကုန်မြအထိုင်သားလေးရစာအကုန်မြဟုတ်ကလားထိုင်နာနဲ့ထတာအပြောချင်းတူသလားလားမတူရင်သဘောချင်းလည်းတူထိုင်နေတဲ့အချိန်ထလိုက်တဲ့အချိန်လေ သူနဲ့မြင်အောင်ကြည့်ပြီးသားမှာအဲ့ဒါတို့တို့မူဝါဒနေထင်တယ်ဟဲ့တို့ရေချိုးတော့ကောဒီလိုပဲခွက်ကိုကန်ရင်စိတ်ရှိမှကန်ပြီးဘာလို့မလို့အခါခိုင်းမထင်တယ်အခါခိုင်းပြီးဘာလို့မလို့ညောက်ခိုင်းမထင်တယ်ညောက်ခိုင်းပြီးဘာလို့မလို့အခွေးခိုင်းမထင်တယ်ဒါပြီးမှချိုးခိုင်းဟင်ဒီကမှချိုးပြီးဒီဘောတစ်ခွက်ခောင်းကွာသူအားမရဘူးသူခိုင်းမထင်တယ်ဟင်သူကျင်းနာပြီးတော့မှကဲတော်ပြီးကွာဆိုတော့ကဲခဏခတ်နိုင်လေလားသူတော်ပြီးပြောတော့လေပန်းတတ်နိုင် တန်ဖိုးငါပိုင်တာဟင်မင်းအောင်ကြည့်ခိုင်းတာလေအဲ့တော့အဲ့ဒါလေးတွေကိုတို့ဒီထိုင်ကမ္မထာနဲ့ဈဉ္ညာကမ္မထာကလွဲလို့မျက်စိနှလုံးပွင့်ခြင်းကအဲ့ရတဲ့ဝင်ခြင်းတွင်းကိုပိုက်စိတ်တိုက်ပြီးမှတ်ပေးပါဟုတ်ကလားအိဋ္ဌာလေးတောင်မလွှဲပါလို့ယောဂီတို့အနာပေးတာဟုတ်ကလားဖရာလက်ထက်တုန်းကပုထုသင်ယောဂီများဆိုရင်၄နာရီ8နားချိန်ပေးတဲ့ အိတ်ချိန်လို့မသုံးဘူးကွထိနာမိတ်တာကကိလေသာဖြစ်တဲ့အတွက်လေကိလေသာအပိယကြမှာဆိုတော့နာချိန်ဟုတ်ကလားအင်းဒီမှာအလုတ်ခိုင်းထားတဲ့အတွက်ကိုပင်မစိတ်ပင်မလို့အနာခိုင်းတယ်အဲ့တော့ပုထုသင်ညာကနေဘုရားလက်ထက်က၄နာရီပဲအိပ်ရပါတဲ့ရာဟုတ်ကလားတို့ယောဂီတို့ကြတော့သူက6နာရီပေးထားတယ်ထင်တယ်ည9နာရီကမနေ့3နာရီထိဟုတ်ကလားအဲ့ဒါနာချိန်အဲ့တော့နာချိန်ဆိုတော့စိတ်ကိုလွတ်မပြစ်လိုက်ပါနဲ့ဟုတ်ကလား စိတ်လွတ်ကိုလို့မလုံးနဲ့ဟင်အိတ်ဓာတောင်းအိတ်ချင်းနဲ့အိတ်ချင်းနဲ့မှတ်လိုက်စမ်းပါဦးမှန်ရင်မှတ်တတ်နဲ့မျက်လုံးလေးများကြည်သွားရင်ထက်မှတ်စမ်းပါဦးဟုတ်ကလားဟင်အဲဟိုအစွဲသိကအဲ့ဒီမှာယောဂီတို့ကိုဖြတ်မင်းဝင်လိုက်မယ်အဲမနဲ့ကြခေါ်ခေါ်ထားမှာအိမ်ကြီးပြက်နေမှအဖြစ်နဲ့လာလိုက်မယ်ဗျာသူပြောတိုင်းမယုံနဲ့ခင်ဗျားတို့ဟေ့မင်းဘာပြောပြောငါမယုံဘူးဆိုငါလို့ဆရာရှိတာလုပ်မယ်ဟုတ်ဗျာတမိနစ်ပဲရရမှတ်ပေးစမ်းပါ ဟုတ်ကလားမှတ်ပေးစမ်းဟုတ်ကလားအဲ့လိုအိပ်ပျော်သွားတာတော့သူခြေတန်းရောက်နေတဲ့ရဲဘော်ဟာအိတ်ထာတောင်လက်နဲ့ကလေးပိုက်ပြီးအိတ်တလို့ဟုတ်ကလားတို့ကလည်းတတိလေးကိုပိုက်ပြီးအိတ်ရမယ်ဟင်အဲ့လိုလေးနဲ့ယောဂီတို့မှန်အားကောင်းလာလို့ရှိရင်နိုးထတာနဲ့မှတ်လျက်မှတ်တာနိုးနေပါလိမ့်မယ်တကယ်လို့ဒီကအိတ်တုံးကတတိအားနည်းသေးတဲ့ယောဂီတယောက်ဟာနိုးတာနဲ့အတိပြန်ဖြစ်နေတယ် ဘာဖြစ်လို့တော့ညအိတ်တာကသေသွားတာတဲ့အဲ့တော့နောက်ရမနဲ့ကြာယောဂီတို့ဘဝပြောင်းပြီးဘဝသိဖြစ်တဲ့အတွက်နံပါတ်၁ကပြန်စကြအောင်ဆိုဟုတ်တယ်နော်ဟင်ဟင်ဟင်အာညတညအိတ်တာအိတ်တာနဲ့သေတာအတူတူပဲမဟုတ်ဘူးလားဟင်သေသွားတော့ဟိုပဲဟင်တို့မှန်အောင်နေသေးတဲ့ယောဂီဆိုလူဝင်စားတောင်းဖြစ်နိုင်ဘူးဟုတ်တယ်မှန်အောင်ကောင်းတဲ့ယောဂီမှလူဝင်စားဖြစ်နေတာ ဟုတ်ဗျာဟင်အဲ့တော့တို့မာကိုယ်စိတ်ကိုပိုင်တဲ့ယောဂီကြတော့ဟောနိုးထန်နဲ့မှတ်ကလေးနဲ့ဗျာအဲ့ဒါကြတော့တရက်နဲ့တရက်မှဆက်နေပြီလို့ဆိုလို့ဒီဟင်ဟိုဂဏနာနီးလို့ခေါ်တာပေါ့ဗျာဟိုဝင်တယ်ထွက်တယ်တစ်ဟုတ်ခလားတခါဒုတိယဝင်တယ်ထွက်တယ်ဆိုနှစ်အဲ့လိုကဏန်းနဲ့ထိုးပြီးမှတ်တယ်မီရှိသေးတယ်တို့ဒီဝင်တွေထွက်လေလေတချို့ကဟိုတရားမှာအိပ်ပျော်သွားတယ်ဆိုတာတော့ဟုတ်ကလား နိုးထားနဲ့ဝင်တယ်ထွက်တယ်တရားတစ်အဲ့လိုကိုဖြစ်လာဟုတ်ကလားဟိဒီလိုဆိုဒီကနေ့အမှတ်နဲ့နှစ်ပြင်ကမှဆက်မသွားဘူးလားဒါဆိုမသေးဘူးဟုတ်ကလားဒါဆိုခဏတော့မသေးဘူးဟုတ်ကလားဝင်းထားနဲ့ကြီးကြီးကြောင်တော့နိုးထားနဲ့ကြီးကြီးကြောင်တောင်ဆိုပဲနဲ့တော့ဒါဆိုတရားကလူလဲထလာတာဟုတ်ပြီဟင်အခုတော့ဘယ်နဲ့တော့သေကြမှာတွေလားဟောပြသေကြမှာတွေတဲ့ ကွာတို့လူလေးများဆိုကလေးဆိုဝေးလေးလေးကြီးတဲ့ပါပဲလားဟင်တဘောပေါက်ပြီဟင်အဲ့လောက်ထိမှတ်ပေးသမှာဟင်ဒီ6နာရီလေးလေမှတ်နိုင်ကြမှတ်ပေးသရတဲ့လောက်ယူသားဟုတ်ကလားဒီမှန်အားကောင်းလို့အလုပ်ပြတ်တယ်မရှိဘူးဟုတ်ကလားမှန်အားမကောင်းလို့စိတ်မပါရင်တော့ခုနကမနဲ့ကြရင်အေးပြတ်တယ်ဆိုတာရှိတာပါဟုတ်ကလားဗျရနိုင်တဲ့လောက်ကလေးပိုက်စိတ်တိုက်ပြီလေတို့ဝေဘူးဆရာတော်ဘုရားကြီးရဲ့ ဩဝါဒတိုက်ဆို24နာရီတောင်းမှသိချင်တာဟင်အဲ့လိုဆိုအမှန်မှအမှန်အမှန်မှအမှန်လည်းဆက်မသွားဘူးလားအဲ့လိုဆိုမတည်ဘူးပြရှင်လိမ့်မယ်ဟင်ဟင်ဘဝမပြောင်းတော့ဘူးလေခုတော့တို့ကဘဝပြောင်းမှာဗျဟုတ်ကလားဟင်တို့ဒီကနေ့ဟိုဆိုကြပါတော့ဗျာဟိုည6နာရီတိုင်းကစမှတ်မှာမဟုတ်ဘူးလားအဲ့တော့9နာရီထိယောဂီဗျ ဟုတ်ကလားယောဂီဆိုပါဠိစကားဗမာလိုတတိလေးနဲ့နေလေးရှိတော့သူလို့သိပြရတို့ရားနေကြတော့ဘိက္ခုထင်တယ်ဘိက္ခုဆိုတာကိလေသာကိုတတ်တဲ့ရရှိတော့သူဟုတ်ကလားဟင်တို့ဘိက္ခုဆိုတာကယံသူကိုလည်းညှို့ထိုးပြောပြောထားတာယောဂီဆိုတာကလက်နဲ့ကိုလည်းညှို့ထိုးပြောထားတာဟုတ်ကလားအဲ့တော့ဘိက္ခုကိလေသာကိုဟိုဟိုတတ်နေတော့သူကလည်းဒီတတိမပါပဲလက်နဲ့မရှိပဲတတ်လို့ရသလားဟုတ်ကလား ယောဂီတတိနဲ့ရှင်လျက်နေတော့သူဟာဟောတတိရှိနေကိလေသာတပ်ပြီးသားမဖြစ်ဘူးလားအဲ့တော့ဘိက္ခုနဲ့ယောဂီအတူတူဟုတ်ကလားအဲ့တော့တို့9နာရီထိတော့ဟိုယောဂီဘိက္ခုတွေထင်တယ်ဟိဟင်မနှနိုးတော့ဟုတ်ကလားအဲကို9နာရီထိအောင်တော့ခင်ဗျားတို့ယောဂီဘိက္ခုဟုတ်ကလားဟင်မနေ့3နာရီဒုံဆိုတော့ဘယ်နဲ့တော့ ဤအဲ့နဲ့ထင်တယ်လူလည်းထားလာပါဗျာဟင်ဟင်လူဝင်စားတောင်ဖြစ်ဘူးထင်တယ်ဟဲ့အဲ့လူဝင်စားလောက်တော့ဖြစ်အောင်လုပ်ကြဦးဟုတ်ကလားဗျာအဲ့တော့ထွေထွေမူရပိုင်းကတော့ကိုလောက်ထားလေးကိုမှတ်နေဖို့ပြောတာဟင်လုံးစရာရှိတဲ့တို့တာဝန်လေးကဟင်ကင်းနိုင်မှာမလားစာချင်းစာမဲ့တာဝန်လေးသူ့မကြွေးရင်ဟောသူကတို့လုတ်ပေးမလား အဲ့တော့သူ့ကိုဒီလောက်ကြွေးပြီးတို့အတွက်ဒီလောက်တော့ခိုင်းစားအောင်ပါလေဟင်ဟုတ်ကလားဟဲ့ဟင်ငွားကြီးကြွေးရပါလို့ကြွေးတာတော့ခိုင်းစားမလို့ဟင်တို့ယူယောဂီတွေသာထက်တာဟောဟုတ်ကလားဟဲ့ခိုင်းစားမလို့ဗျာဟုတ်ကလားအဲ့တော့သူ့ခိုင်းစားဖို့ရတယ်ဒါလေးတော့ထည့်ပေးဦးလေလောက်ရလေဦးမဲဒူရမူပါပိုင်းနေမကင်းနိုင်တာတွေလေမကင်းနိုင်တာတွေလည်းလောက်လုံးရင်မှဒါအမှတ်မလို့ဘူးဆိုရင်ဘယ်နဲ့တော့ တို့တရားအားထုတ်တဲ့ရနဲ့လှုပ်ခြင်းကောမဖြစ်နိုင်ဘူးလားကမ္မထမ်းထိုင်တဲ့ရနဲ့လှုပ်ခြင်းကောမဖြစ်နိုင်ဘူးလားဟုတ်ကလားဗျအဲ့ဒါတို့တို့မူရာပိုင်းတွေတို့အိယာကနှုတ်ထခြင်းကနေပြီးအိယာတဲ့ဝင်ခြင်းအိတ်ချိန်ထိအဲ့ဒါတို့တို့မူရာပိုင်းဒီကိုထိုင်တာနဲ့ဈဉ္ညာကလွဲလို့လေဒီလိုဆိုဣရိယာပုတ်တာပြောင်းနေတတိလွတ်သလားတော်ပြီဒါလေးလိုချင်တယ်သဘောပေါက်တယ်ဒါလေးလိုချင်တယ်ဟင်တတိမလွတ်ထားလေးပဲလိုချင်တယ် ဟုတ်ကလားဗျာတတိရှိနေသမျှယောဂီပဲထင်တယ်တတိလို့ရင်ယောဂီပြဲဘယ်လိုယောဂီပဲဟုတ်လားယောဂီပြဲနဲ့ယောဂီပဲပဲရှိမယ်တတိလို့ထားနဲ့ဟုတ်ကလားဗျာတတိမလို့ထားကိုယောဂီလို့ပြောတာပါဗျာတတိနဲ့ရှင်လေးရှိတော်သူဟုတ်ကလားဒါလေးနဲ့တို့သခန်းဝင်နေသမျှကာလပါလုံးမှတ်ပေးစမ်းပါဟုတ်ကလား ဒီလိုတို့ထိုင်တော့လဲထိုင်မှုဈဉ္ညာလျှောက်တော့ဈဉ္ညာမှုထွေထွေမူရာပိုင်းကြောင့်ထွေထွေမူရာမှုဒီအမှုကြီး၃ခုတင်တယ်ဟဲ့ဒီအမှုကြီး၃ခုဘူးခုမှလည်းတစ်ခုတစ်ခုလေကာယကပေါ်တဲ့အမှုဝေဒနာပေါ်တဲ့အမှုဟုတ်ကလားကြာမှုဟုတ်ကလားကြာမှုဟုတ်ကလားဟင်ပုံမှန်ွယ်လေးတွေကလေးခုလေးခုဘယ်နေရာကဘာပေါ်ပေါ်အကုန်လုံးမှတ်ချက်ဝင်နေရမယ်ဒီလိုမှတ်နေရင် အမှတ်မှအမှတ်တို့အမှတ်မှအမှတ်တို့နဲ့အမှတ်ချင်းစပ်ပြီးလာမယ်ထပ်ပြီးလာမယ်ဆိုရင်အဟောင်းကဟောထထွားနိုင်သေးသလားအတိတ်ကဟောအတိတ်ဝင်နိုင်သေးလို့လားဒီလိုဆိုကိုယ်စိတ်ကိုမပိုင်နိုင်သေးဘူးလားကိုယ်စိတ်ကိုကိုပိုင်သွားပြီဟုတ်ကလားဗျာဟင်အဲအဲ့လိုအဟောင်းလည်းမဝင်တာဘူးအတိတ်လည်းမဝင်တာဘူးဆိုရင်ကြားလို့ရှိသေးသလားဟင် ရလို့ရှိတော့ကိုယ်စိတ်နဲ့ကိုကိုပဲရှိတော့တယ်ဒီလိုသူအမှုမှန်နေမသိနိုင်ဘူးလားအရှိဘူးကောအရှိတိုင်းမသိနိုင်ဘူးလားမရှိတာဘူးကောမရှိတဲ့အတိုင်းမသိနိုင်ဘူးလားတို့ဒါလေးလိုချင်တာသဘောပေါက်တယ်အဲ့တော့တို့ဒီအမှတ်ကလေးနဲ့မှတ်ပေးပါယောဂီတို့ဒါကိုမှတ်ဖို့ပဲဟုတ်ကလားဗျာပြီးတော့တို့ဒီစကားကြတော့ယောဂီတို့ကိုယ့်ကိုယ်ကိုတာဝန်ယူပါဟင်ယောဂီတို့တရားလူဟို လူကျင်လို့လာတဲ့ယောဂီတွေပဲဟင်အဲ့တော့မိမိကိုမိမိရွာတဲ့လို့မနေပါနဲ့ဟုတ်ကလားတို့ပြောနေကြစကားတိုက်ဆိုရင်လုံကြီးကိုပြောင်းမြန်လှန်ဖို့ပြီးသားမှာဟောနိုင်ပါမလားလုံကြီးပြောင်းမြန်လှန်ပြီးဟင်ဘယ်လိုမှမဟုတ်ဟင်ကြွာတဲ့စိတ်ကိုပြောင်းမြန်လာလိုက်စမ်းဟင်ကြွာတဲ့စိတ်ကိုပြောင်းမြန်လာရင်လောကီစိတ်ကိုပြောင်းမြန်လာရင် လောကုတ္တရာပဲမဟုတ်ဘူးလားဟုတ်ကလားရွာတဲ့စိတ်ကိုပြောင်းပြန်နိုင်ရင်ယောဂီပဲမဟုတ်ဘူးလားဟုတ်ကလားဟိဟိဟိရွာတဲ့ကသူ့ဘယ်နဲ့တော့ကွလောဘနဲ့ပေါင်းပြီးအလုရှာကြရတာတင်တယ်ဒါမှရွာတဲ့ကစီဝါဖြစ်တယ်တို့ဒီကလောဘမပါမှစီဝါဖြစ်တယ်ဗျာဟင်ကြောင်းမြန်ပြန်အားလိမ့်မယ်တင်တယ်ဟင်ဟုတ်ကလားအဲပြီးတော့တို့ရွာတဲ့က တောကကအပူတိုင်းမှအလုတ်ဖြစ်ကြဗျာတို့ဒီကတောကမပါမှအလုတ်ဖြစ်ကြဗျာဟင်ဘယ်ဘယ်ဘယ်လောက်ပြောင်းပြန်တော့မှောက်ထားတဲ့လက်လှန်တယ်လို့လားငါပထဝီနေကြီးလှန်တယ်လို့လားဟင်ဟင်လောဘနဲ့ပေါင်းလာတာဘယ်နှခါရှိပြုံးဘယ်နှဘဝတုံးဘယ်နှကဘာတုံးအေးဗျာသူသူတို့နဲ့ပေါင်းလာခဲ့တာကြီးအဲ့ဒါကြီးဒီကနေ့ကြောင်းမြန်လာမှာဗျာ ဟင်တာမန်တော့မရဘူးဗျဟုတ်ကလားဗျဟင်အဲ့တော့တို့ဟိုလုံကြီးပြောင်းမြန်လာဝခိတသံပါတော့ဟင်ဝတ်နိုင်မမလားတို့ဟာဒီဟုတ်ပါမလားကျွန်တော်ပြောင်းမြန်ဆိုဇောက်ထိုးကြီးဖြစ်နေတော့ဟောပြောင်းမြန်ရဲ့ဆိုဟောဒါဇောက်ထိုးကြီးဖြစ်နေတော့ဟောဟင်ဟုတ်ကလားဟိဟင်စိတ်ကိုပြောင်းမြန်လာပြီးသားဒီကဟိုကလောဘနဲ့တောကနဲ့ပါမလာတာတို့ဒီကတတိနဲ့အတိလေးနဲ့ပေါ့ပါ တတိရှိအသိမရှိဘူးလားအေးတတိရှိအသိရှိတာပဲဟိုကလည်းလောဘရှိဒေါသရှိမှာပဲအဲလောဘနဲ့ဒေါသကခမရတို့ရွာတဲ့စီးတဲ့ဖဏတရားကျွတ်တို့နတ်တို့မယူခဲ့ဟင်နတ်တို့ဖဏတရားထုတ်ပြလိုက်တယ်တတိနဲ့သိချင်တာဟင်ဘယ်ဖဏသိမှာတော့ဟိုဟိုဖဏကလေးပြည့်ရမှာဟုတ်ပါဘူးဟင်တော်နေအဆောင်အောင်များထိုးထားမှာဟိုဟိုဖဏကလေးတရားငါပြစ်ထားပြစ်ပလားမပြစ်ဘူးတယ်ဗျာ ဟင်ဟင်ဟိုဖနာမပါမရမှာဗျဟင်ဖြစ်နိုင်ပါမလားအေးဖြစ်နိုင်မှရတာဗျပြီးတော့ယောဂီတွေဒီကနေ့ကစပြီးမိမိတို့နေသမျှကာလပတ်လုံးပေချောင်းကြံစမ်းပါပေချောင်းကြံနိုင်မှာမလားဟုတ်ပါမလားဟောတော်နေစိတ်မပေါက်နေပြနဲ့လို့တော့ပေချောင်းကြံခိုင်းတာငါသိရင်လည်းနောက်ကြောင်ထပ်ပြကြရမှာထင်တယ်ဟင် သားတွေကောသမီးတွေကောပစ္စည်းတွေကောအကုန်ထားပစ်ခဲ့ရမှာဟုတ်ကလားဗျာအဲ့တော့ခုလဲပေတဲ့နေရာကိုသဘောထားလိုက်ဒါမှမဟုတ်ရင်နောက်ဆန်တင်းနေတတ်တယ်ဟင်နောက်ကြောဆွဲနေတတ်တယ်ဟုတ်ကလားဗျာပြီးတော့ဟိုခြေလောင်းနှစ်ဖက်ရှိတဲ့ခြေလမ်းတစ်လမ်းနောက်ကမနှုတ်ဖဲနေလို့ရှိရင်ရှေ့သွားလို့ရပါမလားခြေလမ်းတစ်လမ်းဟိုမှာမနှုတ်ဖဲဖြစ်နေမှာသို့လို့အဲ့တော့ကိုကိုကိုသေချောင်းတံပိဆောင် နော်သေချောင်းကိုကြံနိုင်မှာမလားဟင်ဟင်ဟောသေမတန်းနဲ့ဖုတ်ဝင်နေတော့ဘယ်နဲ့လုံးမတော့ခမညာတို့ကသေချာဘူးထင်တယ်ဟင်ဟင်ဟုတ်သေးမှာလားဒါတွေနော်တော်နေဖုတ်ဝင်နေဘယ်နဲ့လုံးမတော့ဟင်ဟင်တော်နေဟိုဘသူလေးမှာအဖမ်းမှာလူကြုံရှိလို့လူကြုံကောင်းလို့နဲ့ခမညာတို့မလုံးတော့ဘူးဟင်ဟုတ်ကလားလားကိုမမနိုင်တော့ဘသူဘသူကိုမှာပေးစမ်းပါနဲ့မဖြစ်နဲ့ ဟုတ်ကလားပေကြောင့်ကြံပြစ်စားနောက်တော့ကအကုန်ဖြတ်ပြလိုက်စားခြေတော့ကတော့ဖြတ်ပြလိုက်စားဟုတ်ကလားမိမိတို့ဒီကတရားအားထုတ်နေလို့ဓမ္မတအားရှိနေရင်နောက်ကပြဒနာအကုန်အေးပါတယ်ခြေပြဒနာအကုန်အေးပါတယ်ဖရာတရားတော့အဲ့လောက်ထိယုံစားဟုတ်ကလားဗျအေးတရားအားထုတ်နေတဲ့ပုဂ္ဂိုလ်တရားဆောင်တဲ့နတ်ကမနေပါဘူးဗျအဲ့တော့နောက်တော့ကလည်းဖြတ်ပြစမ်းဟုတ်ကလားဗျခြေတော့ကရောဖြတ်ပြစမ်း ဟုတ်ကလားယောဂီတို့ခုချိန်ကစပြီးတကောင်ကျွတ်လို့မှတ်ထားသမ်းပါတကောင်ကျွတ်လားနှစ်ကောင်ကျွတ်လားဟင်တခန်းဘလောက်တော့တကောင်ကျွတ်လားနှစ်ကောင်ကျွတ်တည်လားဟင်နှစ်ကောင်ကျွတ်တည်ဆိုရင်တော့ဘယ်လိုနေမလို့ဟင်ဟင်ဟုတ်ကလားအိမ်ကဟာနဲ့ကြွာပြီးဒီကဟာနဲ့ပေါင်းနေကြနေဟုတ်ဟုတ်ဘယ်လိုတော့ ဒီအိမ်ငါနဲ့တော့ကွာတော့ကွာခဲ့ပါရဲ့ဒီကအဲ့ဒီနဲ့ပေါင်းတော့ဘယ်နဲ့လုံးမလို့ဟင်အဲ့တော့အတူနေကိုဟိုတို့ပါတော့လင်လူပဲ့ချင်းပြန်တွေ့တယ်လို့သဘောထားတာအတူအတူနေကိုတို့မယားလူပဲ့ချင်းတွေ့ပြန်တွေ့တယ်လို့သဘောထားတာမှာမယားလူပဲ့ချင်းတွေ့ရင်ဘယ်နဲ့တော့ဖက်လဲတကင်းမယ်ကုညီသေးလားဟင်ဟင်တော့မေးရင်းမြောင်းသေးလားဟင် တကောင်ကျွဲဖြစ်မလားနှစ်ကောင်ကျွဲလားညာချောင်းနာထောင်ပေါ်မနော်ဟေးဟေးဟေးတော်နေဟိုနှစ်ကောင်မကဘူးဟိုခမ်းမှာကူသုံးကောင်ဖြစ်နေရင်ဟေးဟေးတကောင်ကျွဲလို့ပါဆိုသုံးကောင်ဖြစ်နေမနော်ဟေးအဲ့လောက်ကိုတူတဲ့လေဧကစာရီခေါ်တော့စိတ်တူတဲ့နေမှာစိတ်နေတာ ရွာတွေကသူများနဲ့ပေါင်းရတာထင်တယ်ရွာတွေကချမ်းသာမှုကိုသူများနဲ့ပေါင်းယူနေရတယ်တို့ဒီကတယောက်တည်းနဲ့ချမ်းသာမှုရအောင်လုပ်ရမယ်ဟုတ်ကလားဟင်တယောက်တည်းပေါင်းတဲ့ချမ်းသာမှုဒီကိုလူတို့လိုရသဗျာသူများနဲ့ပေါင်းတာကသူသူ့သဘောတူမှရသဗျာဟင်အပေးယူလို့ရသေးတယ်လို့ရပါဘူးသူများနဲ့ကြအပေးယူလို့ရသေးသဗျာကိုတယောက်တည်းကြကိုကြိုက်တယ်လို့ရသဗျာဟင်အဲ့တော့ကိုပိုင်ချမ်းသာလေးရအောင်တကောင်ကျွဲဧကစားကြီးကြစ်ပေးသားပါ ဟုတ်ကလားဗျာအဲ့တော့တို့ဖုန်လာသွားလဲအမှတ်မလုပ်ရဘူးဗျပြီးတော့တနေ့တကြလေးလေတို့တို့ဖုန်တကားလေးရှိလိမ့်မယ်ဗျအဲတပြည်လုံးကလာနေတာဗျနတ်တလူယောဂီတွေဖုန်လာသွားတာလေးကြည်ပြီးမိမိတို့ရဲ့ကိုယ်မူရာနှုတ်မူရာကြည့်ပြီးအကုန်လုံးတရာတက်စရာအဲတော့တရာပြတ်အောင်မလုပ်ခင်နဲ့ဟုတ်ကလားဗျာသာသွားဟိုအဆောင်လေးလဲဒီတိုင်းပဲဗျာဟုတ်ကလားဟင်အမှတ်မလို့ ဧကစာရီလေးဖြစ်အောင်လုပ်ပေးကြသမှာဟုတ်ကလားအဲ့ဒီအမှတ်ကလေးပြိုးထောင်မှုတို့ဒါပြောတာတင်ဟဲ့ဟင်အဲ့တော့တို့အခု9ရက်နေလားဗျာ9ရက်နေဆိုတော့ရှေးရက်ဟိုဥပုံနေကြရင်ယောဂီတို့ကတော့တို့အားထုတ်နေမှာတို့ကတော့ဥပုံနေကြရင်မဟောနိုင်ဘူးဟိုအဝေးပိဋကတိလာအောင်ပါလေဥပုံနေကလွဲလို့နေ့နှစ်နာရီနှစ်နာရီကိုအများအားလာပြီးဟောပေးပါမယ်ဗျာသွားမယ်လမ်းကိုလည်း တို့ဒီကနေလမ်းကြောင်းပြပေးနေပါလိမ့်မယ်ဗျအဲ့ဒီနှစ်နာရီဟာတို့ဟာလာတစ်ထွက်မင်္ဂလာပေးနေမှာပဲဟုတ်ကလားဗျယောဂီတို့ရဲ့ဖြစ်ဖြစ်တဲ့အချိန်နဲ့အဲ့တော့လောက်ဝယ်နေ့ထိအောင်ယောဂီတို့ဒီအမှတ်ကိုဒီတိုက်မှတ်ပေးပါဟုတ်ကလားအဲ့တော့တို့ခုနပြောတဲ့အတွေ့အကြုံရတဲ့အေးဒီငွေဒီဒူဒီရှည်ဒီနေဒီညံဒီဟုတ်ကလားအဲဒီလေးချက်တစ်ချက်ချက် တွေ့မှာပါဘယ်ဟာတွေ့တွေ့တွေ့တဲ့ဟာဒီတရားပဲ ဟင်ဒါတွေ့မှအမှန်လို့မယူဆနဲ့သူတွေ့တာဒီကိုကိုတွေ့တာဒီကိုတွေ့တရားပဲကိုကိုကတွေ့တာဒီကိုတွေ့တရားပဲတွေ့တဲ့ဟာဟိုဒါတတိနဲ့မှတ်နေယောဂီတို့ဝင်မရှုပ်နဲ့အမှတ်ကနေဖော်ထုတ်သွားလိမ့်မယ်အမှန်ကိုလည်းအမှတ်ကဖော်ထုတ်မယ်အမှားကိုလည်းအမှတ်ကပဲဖယ်ထုတ်သွားလိမ့်မယ်ယောဂီတို့ဘာအစဉ်းစားနဲ့မှတ်ဖို့ရလို့လို့ဘာရှိသဘောပေါက်ပြီမှားသလားမှန်သလားစဉ်းစားမနေနဲ့ဟင်ဟင်မှတ်ပြီးမှားရင်အမှတ်ကပဲဖယ်ထုတ်သွားမှာဟင် ဟုတ်ကလားဗျာသင်မှန်ရင်အမှတ်ကပဲဖော်ထုတ်သွားလိမ့်မယ်ဟုတ်ကလားတို့လာတကူလာသံလာဟိခုတပေါင်းပြီးတကူလာတကူလာသံတရရဲ့ဟိုဘက်တော့ယောဂီတို့မှန်အားတက်လို့ထူးတဲ့ပုဂ္ဂိုလ်တို့လာလျှောက်နိုင်ပါတယ်ဒါမှမဟုတ်လာလျှောက်နေအဲ့ဒါနေတိုင်းတို့ဘလောက်ဖြစ်နေနေယောဂီတို့မကြိုးစားရင်တို့လည်းပြင်မှန်းယောဂီတို့လည်းပြင်မှန်းဟုတ်ကလားအဲ့တရရဲ့ဟိုဘက်ကိုလည်းထူးတဲ့ပုဂ္ဂိုလ်သာလာလျှောက်မထူးလားကုန်လျှောက် ကိုယ့်အတွက်လုပ်ကြတာတို့အတွက်လုပ်တာမှမဟုတ်ပဲဟုတ်ဗျာကိုယ့်အတွက်လုပ်ရင်ကိုယ်ဆန္ဒကိုယ်ဝရိယလေးကိုနှိုးပြီးတို့ခုပေးထားတဲ့အနုပဒနာလေးချက်လာဟိလုပ်ငန်းပိုင်းသုံးပိုင်းလာဟိအဲ့ဒါလေးရိုးရိုးသေးသေးလုပ်ပေးပါဒီနည်းသည်တို့ကိုယ်တိုင်သိလို့မဟုတ်ဖရာနည်းထင်တယ်ဒါဖရာကိုစားတို့ကပေးတာဟုတ်ကလားဗျာအဲ့တော့နီးမယူသေးရင်ဖရာမယူသေးတာနဲ့အတူတူရဟုတ်ကလား ဒါဖရားနီးတွေပါဗျာမဟာတတိပဌာနာတုံမှာအတိအကျဟောသွားတဲ့နီးပါပဲဗျာသဘောပေါက်ပြီအဲ့တော့ယူယူသေးသေးကိုလိုချင်လို့လာတာဟုတ်ခလားဒီမှာမိဖြစ်ဆွေဖြစ်လာတာမဟုတ်ဘူးအနာယူလို့လာတာမဟုတ်ဘူးဟုတ်ခလားတို့ဒီမှာအနတ်တူလာပြီးအသိဖွဲ့ဖွဲ့ပြီးမိဆွေဖြစ်ဆွေဖြစ်လာဖြစ်အောင်လာတာမဟုတ်ဘူးဟုတ်ကလားဗျာဟုတ်ကလားအိမ်မှာအလုတ်တွေရှုပ်လုံလုံလို့အနာလာယူတာမဟုတ်ဘူး ဟုတ်ကလားဖရာဆုံးမှခံ၍ဖရာသမီးတော်ဖြစ်ချင်လို့ဖရာသားတော်ဖြစ်ချင်လို့လာတာဟင်ဖရာသမီးတော်ဖရာသားတော်ဖြစ်ချင်ရင်ဖရာပေးတဲ့ဤတိုင်းရိုးရိုးသေးသေးအထောကဲနာကြသော